အရှင်ဝိသိတသာရာဘိဝန္တတရားဟောကြားဖို့ရလွန်ခဲ့တဲ့၄၅၆လလောက်ကလေးကစပြီးတော့အစီအစဉ်လုပ်ထားပါတယ်ရန်ကုန်မြို့မှာဒီဘီကဒရာဓမ္မကသာနာဂါရိကသင်ဝိသေဒသာရာဤတရားကိုအမတနာရခဲ့ပါတယ် ယခုလူတကာလူမှများအကြောင်းပြုပြီးတော့ဒီဆရာတော်ရဲ့တရားကိုနာဖို့ရဖြစ်လာပါတယ်။ဒါပေမဲ့လို့ဒီကနေ့ညဒီချိန်ထိကတော့ဓမ္မရိကဆရာတော်ကရန်ကုန်ကိုမြို့သေးပဲနဲ့ဒီလာမှာရှိနေပါတယ်။ဒီဘုံနဲ့ဆက်ပြီးတော့မင်းများစုံစမ်းတော့ ရောက်ပြီးတော့ဒီညာကငပလီလေးသွားအောင်မယ်လို့ဆိုတော့အဲဒီကပြန်လာဒီမှာဆယ်နာရီကျော်ကျော်ဆယ်နာရီရဲ့နောက်ပိုင်းမှာရောက်မယ်လို့သတင်းကရထားပါတယ်အကယ်၍7နာရီလောက်7နာရီခွဲလောက်ရောက်မယ်ဆိုလို့ရှိရင်တော့ဒီကစီပိုင်းကအဲကံသဘောနဲ့မြင့်တော်လေးတရားဟောပြီးနောက်ပိုင်းကရောက်လာတဲ့အခါရှင်ဝိသေဒသာရတိဝန်သာဆက်ပြီးဟောဖို့ရာ စဉ်းစားထားပါတယ်ဒါပေမဲ့လို့ခုက10နာရီကျော်ကျော်မှရောက်မယ်ဆိုတော့တရားသိတဲ့အချိန်ရောက်နေပါပြီဒီကနေ့ညတရားဟောဖို့ရာကတော့အဲဒီဉာဏ်ဝိသေဒသာရဒီဝံသတယ်မပြတ်နိုင်ပါဘူးဒါကြောင့်ဒီစဉ်ထားတဲ့တရားဝဲကြီးတိုင်းဓမ္မရဏကုသိုလ်လည်းထားမြတ်အောင်ဒီကနေ့ညဘုန်းကြီးက အသာထိုးပြီးတော့ဟောပါတယ်သင်ဝိသေဒသာရာတိဝန္တာကနေ့စဉ်ကညကြရင်ဟောဖို့အစီအစဉ်ကြီးပါတယ်ဒါတော့ပထမကဒီကနေ့ညတညာတဲ့တရားနာဖို့ရတရားပွဲရှိတာဟာယခုဒီနေ့ညနဲ့တညာရောညဆိုတော့ပို့ပြီးတော့ကုသိုလ်တွေပွားပြီးသွားတာပါပဲ ကနေ့ညဘာတရားဟောရမလဲလို့စဉ်းစားတဲ့အခါမှာဘုန်းငါမှပဲခန္ဓာနိုင်ဒီကဏီကမှဒီစီစဉ်ကရောက်လာတာအဲတော့ဘုန်းကြီးဟောနေကြဖြစ်တဲ့ဓမ္မဒါရသုတ်တရားဟောမှပဲလို့စဉ်းစားညာရလာပါတယ်ဒီဓမ္မဒါရသုတ်တရားအမှန်တကျက်ပြီးမင်္ဂလာရှိပါတဲ့

အလူဒါနနေခြင်းကယဟန်ကလည်းပါပါတယ်ယဟန်ကသာသနာပြုကုသိုလ်ပွဲကြီးမှာကျေပြေမင်္ဂလာနဲ့ပြည့်စုံတဲ့ဒီဓမ္မရာဓသုတ်တရားကိုအနည်းညာဟောလိုက်လို့ရှိရင်အလူမင်္ဂလာရှင်မြုမင်္ဂလာတွေနေခြင်းကကျင်းပမယ်ကုသိုလ်မင်္ဂလာတွေမှာအထူးသဖြင့်ကျေပြေမင်္ဂလာနဲ့ပြည့်စုံပြီးတော့သွားနိုင်ပါတယ် နောင်လည်းပဲမှတ်တမ်းရအပြင်အထူးအာရုံပြုဝယ်ဖြစ်ပြီးတော့သွားနိုင်ပါလေ။ဒါကြောင့်ဒီကနေ့ညအဲဒီဓမ္မရာရာသုတ်ကိုတရားဟောဖို့ဒီဓမ္မရာရာသုတ်တရားကပြီးခဲ့တဲ့သာသနာ့ရိပ်သာနှစ်ပတ်လီဩဝါဒခံယူပူဇော်ဝဲမှာအဲဒီကစပြီးတော့လည်းဟောခဲ့ပါပြီ။ဒီကို သိခွန်မှာဘုန်းကြီးတို့ဇာတိကြပါပဲအဲဒီမှာလူဖြစ်တဲ့လူမန္တမှာလည်းပဲနညဟောခဲ့ပါတယ်အဲဒီကဟောခဲ့တဲ့သာမူဝတိုင်းကုသင်မှာအသင်လေးရှိနေတာနဲ့သက်ဟောဖို့ပါပဲမန္တလေးမှာလည်းပဲမာကသင်္ကဇိုင်ကဥပကောင်းတို့ လူပွဲကြီးမှာလည်းပဲဘုံညဟောခဲ့ပါတယ်အမနာခန္ဓာတဲ့တရားဝဲပါပဲအမနာလည်းကောင်းပါတယ်ဒီဓမ္မရာသာရတုတ်တရားတော်ကိုမြတ်စွာဘုရားမာဟောကြည့်ကြည့်ဒေရဝံကျောင်းတော်မှာဟောတော်မူပါတယ်သာရဝသာဝတိကြီးဇေရဝံကျောင်းတော်မှာတရင်သုံးနေတဲ့အခါကာလ

အဲဒီလိုဘုံကကြီးမားတဲ့ဘုရားတရားမင်္ဂတော်တွေရဲ့ဘုံကအသွမ်းအမှုပေါ်ကြောင့်သိုးစဉ်ခါကာလကသရာတရားနဲ့ပြည့်စုံကြတဲ့တရားဓမ္မတွေကဟောသင်္ကန်းကြောင်းသေးဒီစည်းလေးပါးမှသာပြီးတော့သူဒါနဝတ္ထုတွေကိုသူရညပါတယ် နည်းနည်းတန်နိုင်တဲ့ပုဂ္ဂိုလ်လည်းနည်းနည်းမြတ်မြတ်တန်နိုင်တဲ့ပုဂ္ဂိုလ်များများဟိုကိတုံးကတတိရီမင်းတွေကနေပြီးတော့သာသနာတော်ကိုကြီးကျယ်ကြီးမြောက်ပူဇော်ပြီးတော့နေတဲ့ခေတ်ကာလဆိုတော့တတိပိုင်းမင်းပိုင်းကလည်းအကြီးကျယ်လူတော်ညပါတယ်အဲဒီလိုလူရဏတွေအကြောင်းပြုပြီးတော့ရဟန်းတန်ဃာတော်လလဘပစ္စည်းတွေပေါ်များတယ်အဲဒီလိုလလဘပစ္စည်းတွေ ပေါ်များတာကိုပဲအချို့အချို့သောယဟန်တော်တွေကဘာယာနှစ်သက်ပြီးတော့နေကြတာကိုမြတ်စွာဘုရားမြင်တော်မူတယ်အဲဒီလိုမြင်တော်မူတော့ဒီပစ္စည်းလေးပါးတွေသာယာပြီးတော့နေလို့ရှိရင်မိမိတို့ရသည်ရလိုက်တဲ့သာသနာအမွေဓမ္မအမွေတွေကိုရကြမှာမဟုတ်ဘူးသာသနာအမွေဓမ္မအမွေတွေမရလို့ရှိရင် ဘဝတန်နေရာမှာသက္ကတာကပရိသေနိယဝေယနာယသေးယအပေလေးပါးကြာရနဲ့ငါဤတတိသားတွေဆင်းရဲဒုက္ခတွေရောက်သွားတော့မယ်လို့မြတ်စွာဘုရားမြင်တော်မူပါတယ်အဲဒီလိုမြင်တော်မူတော့ဒီပစ္စည်းလေးပါးတွေကိုလက်မခံရဘူးမသုံးဆောင်ရဘူးလို့သိခါဖို့ပညာလောကလည်းမပြစ်ပေဘူး သိက္ခာဝပညာလိုက်ရင်လည်းဒီဒီလေးပါမသုံးဆောင်မဲနဲ့နေရင်ကိုယ်တော်တွေတရားမကျင့်နိုင်တော့အာမထုတ်နိုင်တော့ဘူးသုံးမစားပဲနဲ့ပဲအာထုတ်နိုင်နေမှာတော့ငင်္ဂမိုးပဲနဲ့အာထုတ်လို့လည်းမဖြစ်ပေဘူးကြောင်းရနေရမရှိလည်းမဖြစ်ပေဘူးသေးမရှိလည်းမဖြစ်ပေဘူးအဲဒီတော့ဒီပစ္စည်းလေးပါလုံးဝမသုံးဆောင်ရဘူးလို့သိက္ခာဘုံနဲ့ပညာလို့လည်းမဖြစ်ဘူးပြီးတော့တရားဟောပြီးတော့ ဒီစည်းလေးပါးနဲ့စပ်ပြီးတော့တွေ့ရတဲ့၊ပါရတဲ့ကိလေသာတွေကိုပယ်ရှားလို့မြတ်စွာဘုရား၏သာသနာတော်မှာအရေးကြီးတဲ့တရားအမွေတွေကိုမြအောင်ကျင့်သုံးပြီးတော့သွားကြလိမ့်မယ်လို့မြတ်စွာဘုရားကမြင်တော်မူပါတယ်အဲဒါကြောင့်ဒီဓမ္မရာရာတို့ကိုမြတ်စွာဘုရားကဟောတော်မူပါတယ်အဲမှာဆောင်းမုံလေးပေးထားပါတယ် ဘုန်းကြီးတရားကအောင်မုတ်ကလေးတွေနဲ့ဆိုပြီးတော့မှပို့ပြီးတော့နားလေရင်းချောက်ပြီးတော့ပြောသွားတော့အဲနားမလဲဘူးမမှန်ဘူးအောင်မုတ်ကလေးနဲ့ဆိုတော့အာနိယကြတယ်ဓမ္မရာယာသုံးများမှာမြတ်စွာဟောမိတ်ပြီဓမ္မရာယာသုံးမှာမြတ်စွာဘုရားကဒီလိုဟောပါတယ်လို့ဆိုလိုပါတယ်အဲအဲ့ဒါလေးကစပြီးတော့ဆိုလိုက်ကြအောင် ဓမ္မဒါယာသုံးညမှာမြတ်စွာဩမိတ်နီဓမ္မဒါယာသုံးညမှာမြတ်စွာဟောမိတ်နီဓမ္မဒါယာသုံးညမှာမြတ်စွာဟောမိတ်နီ rules. သုံးမှာမြတ်စွာဘုရားကဒီလိုဟောတော်မူပါတယ်ဘယ်လိုဟောသလဲဆိုတော့ဓမ္မဒါယရာမေဘိက္ခုဘဝတ္တမအာမိတဒါယရာအတိမေတုံမေသူနုကံပါကိတိမေသာဝကဓမ္မရာရာဂွေယုံသောအာမိတာရာရာတိဘိကဝေယဟန်တို့ဒုံမေသင်တို့သည်မေငါရယဤဓမ္မရာရာတရားမွေကိုခံယူကြကုန်မီ ဘဝတာဖြစ်ကြပါကုန်သောအာမိသရာယရာပစ္စည်းလေးပါးဤဟူသောအာမိသမွေကိုခိုင်းယုံမြနှင့်အာရရောင်ရည်နေသောအမွေကညာသာတော့ဒီမဘဝတာမဖြစ်ကြပါကုန်လင်မေငါဤသာဝကရိသာဝကတော်သည်ဒိဋ္ဌိဘဘုံမဲ့ဤဖြင့် ဓမ္မရာဂရာတရားမွေကိုခံကြကုန်သည်ဘဝေယုံဖြစ်ကြပါဘဝနီးအာမိတာရာဂရာပစ္စည်းမွေခံရုံများရင်အာရယူနေတော့အမွေကညာစားတော်သည်နောဘဝေယုံမဖြစ်ကြပါကုန်အနီးဤတိဤတော့မေငါဒုံမေသူသိခြင်းသာတော်၌အနုကဘာနောင်ရေကိုမျောတွေး၍စင်တနာတော်မူရင်သည်အတ္တိရှိနေပါသည်လို့မြတ်စွာဘုရား ပရမသာပြီးတော့တရားမွေခံဖို့ရဟောကြားတော်မူပါတဲ့အဲ့ဒါလေးဆောင်းမုတ်ကလေးဆိုပြီးတော့ဘုန်းကြီးရတယ်အရေးပဲပြောမယ်သူရအောင်လေငါရကြီးတွေတရားမွေအန်စေခြင်းလာသည်ငါရကြီးတွေတရားမွေ az eji har arazi iwe yamụe hazi eji nharịri လည်းပြီးဝေတရားမွေခံစေခြင်းနဲ့တဲ့မြတ်စွာဘုရားတရားမွေခံရဒီလိုမိတ်ရှိတော်မူပါတယ်ဒီလိုတိုက်ရိုက်ဟာမြတ်စွာဘုရားဟောခဲ့ပါတယ်မနာရေးကြည့်လို့ဒီမှာတိုက်ရိုက်ဟောတာဒီနေရာမှာဆိုရင်ဖြင့်ဒီသာသနာတော်နဲ့ယဟန်ဒီဒီလိုကျင့်ယူစတယ်ဖြင့်ဓမ္မရိဋ္ဌာပုဂ္ဂလရိဋ္ဌာဓမ္မရိဋ္ဌာအားဖြင့်ဒီလိုဟောတော်ပါတယ်အဲသင်တို့ကျင့်ကြ င်းတို့ဒီလိုနှလုံးသွင်းကြအားထုတ်ကြလို့ခုနဟောခဲ့ပါအခုဒီတော့မှအရေးကြီးလို့မြတ်စွာဘုရားကတရားမွေခံကြတရားမွေကပြည့်အောင်အားထုတ်ကြလို့အာနတိနဲ့ဓာတ်ရိုက်ကိုဟောတာပါမြတ်စွာဘုရားဟောတော်မူတဲ့တရားတော်ဟာဘယ်လိုပဲဟောဟောအာနတိတော်ပါတယ်အာနတိဆိုတာတိုက်တွန်းတာပေါ့တရားဟောဟူကအာနတိပါမယ် ရားဟောဘယ်လိုပဲဟောသည်ဖြစ်စေအဲ့ဒီတည်းမှာရည်ရွယ်ချက်နဲ့အာနာတိတိုက်တော်မူတော့ပါတယ်တဲ့ဥပမာဆိုပါတော့အာဒေဝနာသဗ္ဗလာနံပါဏိတာနိသဒေဝနာပူဇာသပူဇာနိယနံဧတမင်္ဂလာမုဒ္ဓမံမင်္ဂလာတို့မှာဟောဘာလာနာသူမိုက်တော်ရာဒေဝနာသအခြင်းမမီဝဲရာခြင်းသည်၎င်း ပါဏိဒါနပညာရှိတော်ရာပေဝနာစခြင်းပြီးဝဲရခြင်းဒီ၎င်းဘုဇနိယာနာပူဇော်လိုက်သောပုဂ္ဂိုလ်တို့ရာပူဇာစခြင်းပူဇော်ခြင်းဒီ၎င်းအတ္တိရှိဧတံဤသုံးပါးသည်ဥဒ္ဓမမြတ်သောမင်္ဂလာမင်္ဂလာမည်ဒီလိုဟောတယ်မင်္ဂလာဆိုတာအစဆုံးပုဂ္ဂိုလ်ပဲလူမိုက်တွေကိုမမိဝဲခြင်းကအတ္တနာမပညာရှိတွေကိုမိဝဲခြင်းကအတ္တနာမ ပူဇော်လိုက်တဲ့ပုဂ္ဂိုလ်တွေပူဇော်ခြင်းကသုံးနာမအဲ့ဒီသုံးပါးမြတ်သောမင်္ဂလာတွေပဲလို့ဒီလိုဟောပါတယ်။ဗာမြင်ညလည်းဟောသွားပါတယ်။အဲ့ဒီမင်္ဂလာတွေပြည့်အောင်ကျင့်ကြရမယ်လို့ဒီလိုတိုက်တွန်းမှုတွေတည်းရင်မပါဘူး။မပါပေမဲ့လို့အာနာတိထည့်သွင်းပြီးယူရတယ်။လူမိုက်တွေကိုမမြှွယ်ကြနဲ့။ ဒါဒီလိုအဲသိုးမှုပြောနော်ဒီဥစ္စာဘုန်းကြီးအတိတ်ပဲပြောတာလူမိုက်တယ်မမိဝဲကြနဲ့လို့အဲဒီအာနာတိတိုက်တွန်းမှုကတည်းကဆက်သွင်းပြီးတော့ယူရတယ်ပညာရှိတွေကိုမိဝဲကြလို့ဒီလိုလည်းပဲအာနာတိဆက်သွင်းပြီးတော့ယူရတယ်ပူဇော်လိုက်တဲ့ပုဂ္ဂိုလ်တွေပူဇော်ကြလို့ဒီလိုလဲအာနာတိဆက်သွင်းပြီးတော့ယူရတယ်အလုံးဒေသနာတွေဟူသမျှဒီလိုကြီးတဲ့ပဲ မြတ်စွာဘုရားကဒီသာသနာတော်၌ယဟန်ဒီဤလိုကျင့်ဤဆိုလို့ရှိရင်အဲဒီဤလိုကျင့်ရမယ်အဲဒီလိုကျင့်လို့တိုက်တွန်းတာပဲအဲသာသနာတော်ယဟန်ဒီဤလိုမပြုကျင့်ဆိုရင်အဲဒီလိုမပြုကျင့်နဲ့ဒီလိုတိုက်တွန်းတာအာနာတိထည့်ပြီးတော့ယူရတယ်တဲ့ဒါကနိတိကြီးခေါ်ပါတယ်များသောအားဖြင့်အဲဒီလိုအာနာတိထည့်ပြီးတော့ယူရပါတယ်အခုဒီဓမ္မရာရာသုံးပါမြတ်စွာဘုရားကအရေးကြီးလို့အဲဒီလို ထောင်ပြီးတော့မြည်ပါပဲနဲ့တရားကိုဟောထားတယ်ဘိက္ခဝေယနောတောင်းမဲ့တင်တော်သည်ဓမ္မမင်္ဂဘုရားဤဓမ္မရာရတရားမွေခံကြကုန်ပြီဘဝထဖြစ်ကြပါကုန်လောတရားမွေခံညာတရားမွေခံဖြစ်ကြလို့အဲဒီတဲ့တွန်းတော်မူပါတဲ့အဲဒါအရေးကြီးလို့လည်းတွန်းထားပါတယ်ဒါလေးတွေကအထူးအားဖြင့်သင်ကျင်ပြီးတော့ အနည်းလေးပဲပေါ်လွင်စေခြင်းလို့ဘုန်းကြီးကသက္ကတာကပြောပါတယ်အဲငါရကြီးရေတရားမွေခန်းစေခြင်းလားဒီတရားမွေခန်းစေခြင်းပါပဲပစ္စည်းအမွေအာမိတအမွေတော့ပယ်စေခြင်းနဲ့အဲကြောင့်မျိုးစားလေးသုံးနာမှာပဲသူကအာမိတအမွေပစ္စည်းတွေပယ်စေခြင်းလားဒီအာမိတအမွေ စီတွေပဲစေခြင်းလာသည်အာမိသမွေပစ္စည်းတွေပဲစေခြင်းလာသည် ရှိတဲ့တတိရေပဲကြဘယ်ဆိုလုံးလုံးပဲဖို့တော့မဟုတ်ပါဘူးအဲဒီပစ္စည်းတွေမှာပါရတဲ့တဏှာကိုပယ်ရတယ်အာရူပံဘိခွေပဇာထယုတ်ကိုပယ်ကြမြတ်စွာဘုရားဟောယုတ်ခန္ဓာကြီးပယ်ရဆိုတော့ယုတ်ကိုကြီးဘယ်နဲ့လို့ပယ်မလို့ဘုရား ကောင်းမှရှိတဲ့သဘင်တွေပဲရဆိုရင်တော့ခေါင်းရည်ပြစ်လိုက်ရင်ဒီလိုပဲလို့ရအဲလက်သေးတွေဆိုလို့ရှိရင်လည်းပဲအပြင်ထွက်နေတဲ့လက်သေးတွေနှီးပြီးတော့ပဲလို့ရကိုမလူလဲနေတဲ့ဇီးညော်တွေဆိုလို့ရှိရင်လည်းရေချိုးပြီးစားပြနေမှလည်းပို့တိုက်ရင်းနဲ့ဆေးချလိုက်လို့ရှိရင်ဇီးညော်တွေဒီလိုပဲလို့ရရုပ်ကိုယ်ကြီးတစ်ကိုယ်လုံးပယ်ရမယ်ဆိုတော့ခက်နေတာပေါ့ဒါပေမဲ့လို့ပယ်ပုံပယ်နည်းကရှိပါတယ် ရုပ်ကိုယ်မှာပါရတဲ့ဌာနရာဂကိုပယ်ရမယ်။မာယာနှစ်သက်နေတဲ့ဌာနရာဂကိုပယ်ရမယ်။ဒီလိုရည်ရွယ်ချက်မြတ်စွာဘုရားကရူပံပဇေထရုပ်ကိုပယ်ကြကုန်တော့လို့ဒီလိုဟောပါတယ်။အဲဒီလိုပဲဓမ္မလည်းပစ္စည်းတွေပယ်ရမယ်ဆိုတာကပစ္စည်းတွေလုံးလုံးလူမခံရဘူးမသုံးသွဲရဘူးလို့ဒီလိုမဟုတ်ပါဘူး။ ပစ္စည်းတွေနဲ့စားပြီးတော့ဖြစ်တဲ့ဌာနရာကတဏှာလေးပဲရဒီလိုဆိုလိုပါတယ်ပစ္စည်းတွေရလာရင်အဲ့ဒီပစ္စည်းတွေနဲ့ဗာရာမြင့်တဲ့ပြီးတတ်မဲ့ပြီးတော့မနေနဲ့အဲငါဘုံကြီးတာပဲဟာခံကောင်းတာပဲဟာတရားဓမ္မတွေအပေါ်များပြည့်စုံတာပဲတရားဓမ္မတွေပေါ်များပြည့်စုံလုံးကပစ္စည်းတွေပြည့်စုံတယ်ဆိုပြီးတော့အဲဒီလိုပစ္စည်းတွေအပေါ်မှာတာယာမေမော့တွေ့တာပြီးတော့မနေပါနဲ့ အဲဒီသာဒွေရာမူလေးပဲပါပစ္စည်းတွေသုံးဆောင်တဲ့အခါကာလမှာဆိုလို့ရှိရင်အောက်ခြေဆုံးပြစ္ဆောခဏဆင်ញင်ပြီးသုံးဆောင်ပါပရိသင်္ခာယောနိသောဇီဝရာပฏิပေဝတိစသည်ဖြင့်မြတ်စွာဘုရားဟောတာသင်္ကန်းသုံးဆောင်ဘုအဲသွမ်းသုံးဆောင်ဘုဒါတွေဟောထားပါတယ်အဲဒီမှာသင်္ကန်းဆိုလို့ရှိရင်လာပါတင်နေအောင်လို့ဝေရတာမဟုတ်ဘူး အခြားမူစသည်ဘေးအန္တရာယ်ပြောင်းအောင်လို့ဝေးရတယ်ဒီလိုနှလုံးသွင်းပြီးတော့သုံးဆောင်ရပါတယ်ဟောဆိုလို့ရှိရင်လည်းလာဝတင်နေအောင်လို့စားတာမဟုတ်ဘူးအသားရည်ပြည့်ပြည့်ပြီးဝအောင်စားတာမဟုတ်ဘူးမန်းရင်နိုင်အောင်စားတာမဟုတ်ဘူးပြောနေအောင်စားတာမဟုတ်ဘူးစင်စင်မှာတော့ဒီကိုယ်ကာကြီးဒီမြဲတည်ပြီးတော့နေအောင်လို့အဲဒီမြဲတည်ပြီးတော့အသက်ရှင်ပြီးတော့နေအောင်လို့သာလမုတ်တဲ့ချင်းငြိမ့်ပြီးတော့ ကိုချမ်းသာစေချမ်းသာဖြစ်အောင်လို့စားရတယ်အဲ့လိုချမ်းသာနေတဲ့အခါမှာအရကားကစိစဉ်ခံနေဘူးလားဆိုဒီလိုမဟုတ်ဘူးသာသနာ့ဗြဟ္မာသရိယမေဃဗြဟ္မာသရိယဆိုတဲ့ညာသောအကျင့်ကိုကျင့်ဖို့ရာဒီသွန့်စားရတယ်လို့ဘယ်လိုဆင်ញင်ပြီးတော့စားပါတဲ့စားပြီးကျင့်ပေါ်တယ်ဒီစည်းလေးပါဆင်ញင်ပြီးသုံးဆောင်မှုညာစာပြဟောထားပါတယ်အောက်ဒီဆုံးအဲ့ဒီနည်းနဲ့ ဒီစည်းလေးပါးတွေဆင်ခြင်ပြီးတော့သုံးဆောင်လို့ရှိရင်ဒီစည်းလေးပါးနဲ့စပြီးတော့ပါရမှုသဏ္ဍာရာကတွေပြပြီးသားဖြစ်သွားပါတယ်အဲတရတနိုင်လို့ရှိရင်တော့သမထဝိပဿနာနဲ့ပေးရမယ်တဲ့သမထနဲ့အမာရိအာယုံကိုအမြန်ပြန်နှလုံးသွင်းနေတော့ဒီစည်းလေးပါးနဲ့စပြီးပါရနှိမ့်သက်မှုကိလေသာတွေကမိနာမယငြိမ့်သွားတာပေါ့လေ ဘယ်တော့တတ်နိုင်လို့ရှိရင်တော့ဝိပဿနာပညာနဲ့ကျွမှတ်ပြီးတော့ပဲပါမြင်ရကနေပြီးတော့ဥမာသင်္ကန်းမြင်တယ်ဆိုရင်မြင်ရကမြင်တာလေးမှမြင်ပြီးဖြစ်ပြသွားမမြဲတဲ့တရားပဲလို့မှန်တိုင်းသိသွားရင်မြင်ရတဲ့သင်္ကန်းတို့သွမ်းတို့အပေါ်မှာဗာရာနိသမှုတွေမပြစ်တော့ဘူးမြင်ရတဲ့သင်္ကန်းတို့သွမ်းတို့မကောင်းလို့လည်းသိပြမှုမပြစ်တော့ဘူးအဲ ຢာကနဲ့ဒေါသနဲ့ဒီလိုကိလေသာတွေပယ်ပြီးသားဖြစ်သွားတယ်သို့သူကြာရာကနာရာကစာရာကတွေးထီရာကဝိကုသနာကြာစီမိရာကဓွား၆ပါးပေါ်လိုက်ပေါ်လိုက်သဘောတရားတွေကိုရှုမှပြီးတော့သုံးဆောင်နေလို့ရှိရင်ဒီစည်းလေးပါးနဲ့စပြီးတော့သနာရာကလည်းမရှိဘူးဒီစည်းလေးပါးမပြည့်စုံတာအကြောင်းပြုပြီးတော့နှလုံးမသာမှုသိမချမ်းသာမှု ဒေါမနသာလည်းမဖြစ်ဘူးသိဆုံးမှုဒေါသလည်းမဖြစ်ဘူးအဲမောဟလည်းမဖြစ်ဘူးကိလေသာတွေကျင်းတယ်အဲဒီလိုကိလေသာကျင်းအောင်လို့ဒီစည်းလေးပါသုံးဆောင်မှုရမြတ်စွာဘုရားအရင်မှာဟောပါတယ်တရားမွေခံစေခြင်းနဲ့ပစ္စည်းမွေမခံစေခြင်းဘူးအဲဒါတရားမွေကဘာတော့ တရားအမွေဘယ်လိုလုပ်ခံရမလဲဆိုတာကအရေးကြီးပါတယ်ဒီဓမ္မဘောဂမင်းကြီးလက်ထက်ကနေပြီးတော့သာသနာအမွေခံဆိုပြီးဟောဟာလာပေါ်ပေါက်လာပါတယ်မိမိတို့ဘာဖြစ်တဲ့ဘာဖြစ်တဲ့သူကိုဖြစ်စေသမီးဖြစ်တဲ့သူကိုဖြစ်စေသာသနာတော်မှာရှင်အားပြုပေးလို့ရှိရင်သာသနာဒါရသာသနာဘုရားဖြစ်တယ်လို့မြမမௌလီဗုဒ္ဓဒိဋ္ဌမထေရက

ụzọ na A ga zara ụmaradlr yamụtaoyajijioedid ya amụghị briroberloiriọkaya meresụrri nalbuya ဘုန်းကြီးအတယ်မှာဆောင်မှုကလေးတွေပေးထားပါတယ်။တရားအမွေအစ်စ်ပေးကိုယ်တွေလောကုတ်ပါတဲ့ဆိုရမယ်။တရားအမွေအစ်စ်ပေးကိုယ်တွေလောကုတ်ပါတရားအမွေအစ်စ်ပေးကိုယ်တွေလောကုတ်ပါတရားအမွေ သောပုဗ္ဗာတရားမွေစစ်ဆိုတာလောကုတ္တရာတရားကိုပါပဲလို့ဆိုလိုပါတယ် လောဘတရားကိုပါဆိုတာအများအပြားပြီးကြပါတယ်ဒါပေမဲ့လို့ဒီမှာရဟနာတွေတဲ့တချို့ငငယ်ရွယ်ရွယ်အဲကလေးသူငယ်လေးတွေပါရတယ်အဲဒီပုဂ္ဂိုလ်တွေကလောဘတရားတရားကိုပါမယ်ဒီတော့လို့ရကြမှာရမှာဘုံညာနည်းနည်းပြောအောင်မယ်လောဘတရားကိုပါကြီးတဲ့ပုဂ္ဂိုလ်တွေကတော့ပြီးနေမှာပါပဲ လောကုတ္တရာတရား၉ပါးဆိုတာလောကကလွန်မြောက်တဲ့တရားတွေပဲလောကဥဒ္ဒရာလောကကလွန်မြောက်သွားပြီလောကထဲမပါဝင်တဲ့တရားတွေလောကထဲဖြစ်လိုက်ဖြစ်လိုက်ဖြစ်လိုက်ပြင်းတဲ့ဆင်းရဲတရားတွေနဲ့သူတို့မပါဝင်ဘူးတဲ့အဲဒီကလွန်မြောက်တဲ့တရားတွေဘာတွေတော့ဆိုလို့ရှိရင်မဲ့၄ပါးကို၄ပါးနိဗ္ဗာန်ကတပါးဟုတ်လားမဲ့၄ပါးကို၄ပါးဆိုတဲ့ဒီကုနိဗ္ဗာန်တပါးထလိုက်တော့ကိုယ်ကဒါပါပဲ မသေးပါကိုလေးပါဆိုတာလည်းတချို့ကအမြည်ကြီးမသိမှမဟုတ်သေးဘူးအဲဒီမှာသောတာပတိမဲ့အရာဂာမိမဲ့အနာဂာမိမဲ့အရဟတမေမဲ့လေးပါသောတာပတိကိုအရာဂာမိကိုအနာဂာမိကိုအရဟတကိုကိုလေးပါအဲဒီမဲ့ကိုလေးပါဖြင့်မျက်မှောက်တွေ့ရတဲ့တရားကနိဗ္ဗာန်တဲ့

ဒီစိတ်ကမဲစိတ်နောက်စိတ်ကပိုစိတ်လို့လာပါတယ်အဲတော့သောတာပတိမဲ့ဖို့ကတစုံနောက်သရာဂာမိမဲ့ရောက်လို့ရှိရင်သရာမိကိုရောက်တယ်အဲဒါသရာမိမဲ့ဖို့ကတစုံနာဂာမိမဲ့ရောက်လို့ရှိရင်အနာဂာမိကိုရောက်တယ်နာဂာမိမဲ့ဖို့ကတစုံအရာဓမဲ့ရောက်ရင်အရာဓကိုလည်းရောက်တော့တာပဲအရာဓမဲ့ကိုကတစုံ၄ဆင့်ရှိပါတယ်မြတ်စွာဘုရားဤသာသနာတော်မှာအာထုရတဲ့အဆင့်က၄ဆင့်ပဲရှိတယ် လောကမှာတော့ကိစ္စကြီးငယ်တွေဆိုတာအဖြစ်ဟာမကုံမဆုံးနိုင်အောင်အများကြီးရှိပါတယ်အလုပ်ဟာမပြီးနိုင်ကြဘူးကိစ္စမပြီးနိုင်ကြဘူးလေယာကိုင်းကျွန်းလောက်တဲ့ပုံကိုယ်တွေလည်းပဲနေ့စဉ်နေ့စဉ်မဟုတ်ကြလို့ရှိရင်ဖြင့်လေထုံကြရတယ်အဲစိုက်ကြရပြူးကြရလုပ်ကြရတယ်အချိန်ကြရင်ရိတ်သိမ်း ပြီးသွားလားဆိုမပြီးသေးဘူးနောက်တစ်နေ့ကြာလည်းပဲဒီလိုမဟုတ်ကြရင်တခါထွန်ကြရဲ့ရက်ဆက်ယူကြလောက်ရတာနောက်တစ်နေ့လည်းလောက်ရနောက်တစ်နေ့လည်းအကုန်လုံးလုံးနေရတာပဲအဲသီဃာမပဲအဲဒီမှာအဆုံးသတ်သွားတာပြီးတယ်တော့မဟုတ်ဘူးကုသံရဝရေဘကပုဂ္ဂိုလ်တွေလည်းနေ့စဉ်မပြတဲ့ခါလဲဝယ်ဖို့ရောင်းဖို့ဒါနေ့စဉ်မပြသူကြောင့်ညာဆိုင်နေရတာပဲဘယ်နေ့ပြီးမလို့ဘယ်နေ့မှမပြီးဘူးဒါသေမှပဲရတော့တာပဲ ပြီးတာကိုမရှိဘူးကွာဒါကအစိုးရရာထူးဌာနတရားဘက်ကနေပြီးတော့ယုံကိစ္စတွေနဲ့လုံးလုံးတဲ့ပုံကိုယ်တွေလည်းရှိတယ်အဲဒီပုံကိုယ်တွေလည်းနေ့စဉ်နေ့စဉ်တခါလဲယုံတက်ပြီးတော့အလုပ်တွေဆောင်ရွက်နေရတာပဲဘယ်မှာပြီးတယ်လို့မရှိဘူးနောက်ဆုံးပင်မပဲရတော့တာပဲအဲဒီချို့ပုဂ္ဂိုလ်လည်းမသိခင်ပြင်ဆင်နေပါလေရပြီးတော့ဉာဏ်နာရတာတော့ပြီးပြီးတော့ပြီးတော့မဟုတ်ဘူးသူကအဲဒီတော့ လောကကိစ္စတွေကတော့ဘယ်တော့မှပြီးတာပြီးတယ်လို့မရှိဘူးမြတ်စွာဘုရားရဲ့သာသနာတော်မှာအလောက်ကပြီးတယ်မလောက်ကြလို့ပဲလို့ရင်ပြီးတယ်သူက၄ခုပဲရှိတယ်၄စင်ပဲရှိတယ်ဗီလာသမာဓိပညာအဲဗီလာဝစီဥစွာသောက်ပြီးလို့သမာဓိပြောင်းအားထုတ်သမာဓိကနေပြီးပညာဝိပဿနာပညာပြောင်းအားထုတ်ဝိပဿနာရှု သွားကြောက်ပါစိတ်တိုင်းကြည်တဲ့ယုံနာလေးအနိစ္စဒုက္ခအနတ္တပြန်အောင်လို့ကျူးကျူးလို့ဥပဒနာညာရှင်းသာလာပြီဆိုရင်အဲဒီမှာနိဗ္ဗာန်ကိုသောတာပတိမညာနဲ့မြင်တယ်သောတာပတိမညာနဲ့မြင်သောတာပတိကိုရောက်သောတာပန်ဖြစ်တယ်ဒါပထမတစ်ဆင့်အခုဒီမှာသာသနာ့ရေးတာမှာယောဂီတရားထုတ်နေကြအဲဒီအဆင့်ရောက်အောင်လို့ပဲအရေးကြီးအထောက်ကြရတယ်သမာဓိသာကအရေးကြီးဆုံးပဲ သောတာပတိမဲ့ဖို့လောက်ရောက်သွားတယ်ဆိုရင်ပယ်ပင်းငိမ့်တယ်ရည်ကြည့်ပါတယ်မြတ်စွာဘုရားဤသာသနာတော်မှာလူလည်းဖြစ်လာတယ်မြတ်စွာဘုရားကိုလည်းကြီးညိုတယ်တရားကိုလည်းကြီးညိုတယ်ဘာသာကိုလည်းကြီးညိုတယ်ရမဂုံသုံးပါးတည်တဲ့ဥပါဒကယောက်ျားဥပါဒိကမိန်းမဖြစ်တယ်ဆိုပြီးတော့အဲဗရမဂုံတည်တဲ့ဥပါဒကဥပါဒိကမှဖြစ်တယ်ဆိုပြီးတော့ဒီလောက်နဲ့ အာရနေလို့လည်းမဖြစ်သေးဘူးအာမသီလာသောက်တည်ုံနဲ့အာရနေလို့လည်းမဖြစ်သေးဘူးစေပါသီလာသောက်တည်နေုံနဲ့အာရနေလို့လည်းမဖြစ်သေးဘူးစေပါသီလာသောက်တည်နေုံအာရနေလို့မဖြစ်သေးဘူးဘယ်သေးကမရင်းသေးဘူးသားကဒီသရဏဂုံတို့သီလတို့ကအကျိုးတွေပေးပါတယ်ရဏဂုံသီလတည်နေတဲ့ပုဂ္ဂိုလ်ဟာသေပြီးရှားမဲ့မှာနတ်ပြည်ရောက်ဖို့ရသေးကြပါတယ်ရဏဂုံသုံးပါးတည်ုံညနေနဲ့နတ်ပြည်ရောက်နေတယ် ငါးပါးသီလဒီယုံများနဲ့လည်းနတ်ပြည်ရောက်နိုင်အဲနတ်ပြည်မရောက်ခြင်းပါဘူးလူပြည်တွေမရောက်ခြင်းလည်းပြင်လူပြည်လည်းရောက်နိုင်ပါလေအဲဒါလူကောင်းဘဝနာကောင်းဘဝပဲဖြစ်သွားနိုင်ပါလေဘယ်လေးပါးကဒုတိယဘဝမှာလွတ်မြောက်နိုင်ပါဒါပေမဲ့လို့တတိယဘဝသုဒ္ဓဘဝစသည်တွေမှာသူဘာဘာတွေလုံးမမသိသေးဘူးသူအကုသိုလ်တွေလည်းလုပ်နိုင်တယ်အဲဒီအကုသိုလ်တွေကအကျိုးပေးရင်ပယ်လေးပါးလည်းပြန်ကြားနိုင်တယ်တဲ့ဒါကြောင့်အဲဒီသီလလောက်နဲ့လည်းအားရနေလို့မဖြစ်သေးဘူးလေဒီကဒါနကုသိုလ်ပြု အဲဒီဒါနာကုသိုလ်ရသွားခြင်းလည်းပဲလူကျင်နာပြည်တွေရောက်ပြီးတော့လူချမ်းသာနာချမ်းသာတွေဘွားအောင်များစွာရသွားနိုင်ပါတယ်ဒါပေမဲ့လို့အဲ့ဒါလောက်နဲ့လည်းပဲပယ်လေးပါးကလွတ်ပြီးတော့မဆိုရဘူးတဲ့အကြောင်းမညွှန်းရင်အကုသိုလ်ကအကျိုးပေးပယ်လေးပါးကြားနိုင်နေတာပဲဟွန်းဒါနိုင်လို့ဇံရတောင်မှာတဲ့ဓမ္မပြည်တော့ရောက်ပါရဲ့ပယ်လေးပါးကလွတ်ပြီးတော့မဆိုရသေးဘူးရေးကြည့်တာကတော့

ပထမဆုံးအဖြစ်ဖြစ်တဲ့သောတာပတ္တိမဲ့ကိုဖြင့်နိဗ္ဗာန်မျက်မှောက်ပြုဖို့ဆိုတာအရေးကြီးပါတယ်အဲ့ဒါဓမ္မဒါရကတရားမှုပထမဆုံးအဖြစ်ရတာပဲအဲ့ဒီရောက်တယ်အဲသူတဲ့တို့တဲ့ဒီအာရုံရုပ်ရှင်တရားကြီးမဲ့ကိုဖြင့်နိဗ္ဗာန်မြင်တယ်ဒုတိယအဖြစ်တရားမှုရတာလဲအဲဒီကနေပြီးဆက်ပြီးအာရုံလို့ရှိရင်အနာဂါမိမဲ့ကိုရောက်အဲအနာဂါမိမဲ့ကိုဖြင့်နိဗ္ဗာန်ကိုမြင်တယ်အဲတတိယတတိယအဖြစ် တရားမှုကိုရသွားတာပဲအဲဒီကဆက်ပြီးအားထုတ်လို့ရှိရင်အရဟတမေအရဟတဘုဖြင့်နိဗ္ဗာန်မြင်တယ်ရဟနာပြည့်ပြီသရုဒ္ဓအဆင့်ဒါတော့နောက်ဆုံးပဲကိစ္စကြည့်ပြီးနောက်ဆက်အားထုတ်စရာကိုမလိုတော့ဘူးအဲဒီအဆင့်ကိုရောက်ရင်ကိစ္စကြည့်ရဲ့အဲဒီမှာသောတာပတ္တိမေဖို့တစုံတရာယိမေဖို့တစုံအနာယိမေဖို့တစုံအရဟတမေဖို့တစုံဒီကမေဖို့က၄စုံဆိုတော့၈ခုပေါ့ နိဗ္ဗာန်ကမဟုတ်၄ပါးဖြင့်မြတ်မောက်ပြုတဲ့နိဗ္ဗာန်ကတစ်ခုနဲ့ပေါင်းလိုက်တော့၉ခုအဲဒီတရားအမွေအစ်စ်ဆိုတာဒါတွေပဲတဲ့တရားအမွေစစ်ပွေကိုယ်တွေလောကုတ်ပါလောဘုတ်တရားတရား၉ပါးတရားအမွေစေအဲဒီလောဘုတ်တရားတရား၉ပါးကိုရအောင်အားထုတ်နေတဲ့ပုဂ္ဂိုလ်ဟာတရားအမွေစစ်ကိုခါယူနေတာပဲအခု ဝိပဿနာတရားတွေကိုမြတ်စွာဘုရားဟောကြားတဲ့အတိုင်းနီးမှလမ်းမှနဲ့ချိုးရကြအားထုတ်ကြတဲ့ပုဂ္ဂိုလ်တွေကတရားမူတာနေပဲအဲဒီလိုတရားမူတာနေဖြစ်ပေါ်တဲ့မြတ်စွာဘုရားကတိုက်တွန်းတာဘိကဝေယဟနုတုံမေသင်တို့ဒီမင်းငါဘုရားဤဓမ္မရာရာတရားမူခံယူကြကုန်သည်ဘဝထာဖြစ်ကြပါကုန်လောအဲဒါတရားမဟုတ်ဘူးသီလကိုကျေဥစွာပြည့်စုံအားထုတ်လူများမှလွယ်ပါတယ် တရားတို့ကဏီသီလသောက်ပြီးတယ်လေပြီးတာပဲသောသောကစင်ကြဲနေတော့သူပြောကြမလို့ငါးပါးသီလလောက်စင်ကြဲရင်လည်းတရားတို့တို့ရပါတယ်အဲသီလပြီးတဲ့အခါသမာဓိကမ္မထာအာထုတ်ခြင်းလည်းထုတ်သမာဓိမထုတ်လို့ဝိပဿနာအစအာထုတ်ရင်လည်းပဲသွားကြောက်ပါပေါ်တိုင်းပေါ်တိုင်းယုံနာနေရှုလို့ရှိရင်သမာဓိဖြစ်ပြီးတော့တော့ကြတော့ညာဖြစ်လာသူတိုင်းမှာတဲ့ယုံနာနေအဲယုံနာနာနှစ်ပါးပဲရှိတယ် အဲဒီယုံနာနှစ်ပါးတွေကလည်းခဏမစဲဖြစ်ပြနေအနေအဆမမြဲတဲ့တရားတွေပဲဖြစ်ပေါ်ပြီးပြောက်သွားလို့ဆင်းရဲကြီးတဲ့ပဲသူသဘောတည်းသူဖြစ်ပြနေတဲ့သဘောတရားများပဲဒီထဲမှာအသက်ရှင်နေတဲ့ပုဂ္ဂိုလ်ဝသတ္တဝါကောင်မရှိဘူးဆိုတာကိုယ်ပိုင်ညာနဲ့သိကြသိရတယ်အိသညာနဲ့ဒုက္ခညာနဲ့အနတ္တညာနဲ့ဝိပဿနာညာနဲ့ဖြစ်ဖြစ်တဲ့အဲဒီဝိပဿနာညာဖြစ်ပြည့်စုံတဲ့အခါကာလမှာဘုရားကပြောတဲ့တဲ့သောတာပတ္တိမေဖို့ရှင်နိဗ္ဗာန်မြတ်မောပြုတာပဲအဲဒါဟာ မြတ်စွာဘုရားသာသနာတော်မှာရနိုင်တဲ့တရားအမွေစစ်ကိုခံယူရရှိသွားတာဓမ္မရာရတရားမူတာဖြစ်ဖြစ်သွားတာအရေးကြီးပါတယ်ဒီလောကမှာသာသမီတွေကမိဘများရဲ့အမွေနှစ်တွေကိုခံယူကြတယ်အဲဒါကတော့အမှန်တည်းကြားတယ်မိဘတော်ထားရတဲ့အမွေနှစ်တွေကိုသာသမီတွေကမွေခံကြလူခံတဲ့ခါကာလမှာ ကောင်းတယ်ကောင်းတာကိုရအောင်များတယ်များများရအောင်ကြိုးစားကြတယ်ဒီကအမူတွေကဘုဒ္ဓမေဆိုတဲ့ပစ္စည်းအကောင်းဆုံးကိုရအောင်လို့ကြိုးစားကြတယ်ဒီကိုမောင်မတွေဆိုတာချင်းချင်းအမှန်ခေကြခေကြခင်ကြတာပဲကိုကြီးကိုမောင်မတွေကသူပြားကနေပြီးတော့စကားလေးတစ်လုံးမယုံမသေးပြောတာကိုဘေးကနေပြီးမခံနိုင်ဘူးသိမခံနိုင်ဘူးအမှန်ခေကြအဲဒဲနဲ့ဗာလဲပေါ့မယ်ဆိုပြောကြမရှိဘူးမခံနိုင်တာကတော့ စကားလေးမယုံသေးပြောတာကိုမခံနိုင်ဘူးတချို့ပုဂ္ဂိုလ်အဲ့ဒီတော့စကားမယုံသေးပြောမိတာနဲ့အဲ့ဒါကိုမခံနိုင်တဲ့အတွက်အဲ့ဒီလိုပြောတဲ့ပုဂ္ဂိုလ်လိုက်ပြီးတော့ရိုက်နှက်အဲဒါနဲ့မှလည်းလိုက်ထိုးစသည်ဖြင့်ကြာဆုံးမှုတွေဖြစ်တယ်အဲမိဘမောင်တော်ကကျင့်ဆိုအမှန်ဖြစ်ကြခင်ရပါတယ်ဒါပေမဲ့လို့မိဘအမွေနှိခွဲကြလို့ဆိုတဲ့အခါကျတော့လေအမေအနာထာမဲ့ညီကောင်မောင်နှမကကြားတာ ည်းနည်းပါးပါးတော့ရှိမှာပေါ့လေကြားတယ်အဲကိုကများများရဖို့ကောင်းကောင်းရဖို့ကြီးတယ်ပဲကြိုးစားကြတယ်ဒါနဲ့ဒါအပြောဆိုတွေမတည့်ကြတာနဲ့ညီကောင်မောင်ကမွေးခွဲရမှရဖြစ်ကြတောင်းနေတောင်းနေစကားမပြောနိုင်ဘူးဒီလိုလည်းဖြစ်ကြဖြစ်နေရတာတွေတော်တော်များများရှိပါတယ်အဲကလောကဘက်ကတော့အမွေကမှအကောင်းဆုံးငွေရအောင်ယူရမယ်ဆိုတာဘယ်သူကမှညွှန်ကြားမနေရဘူးမိဘတွေကတိုက်တွန်းကြရတာမဟုတ်ဘူး သာသမီရာသူဟာသူတရတပ်ပြီးနားလည်နေတယ်အခုမြတ်စွာဘုရားဤသာသနာတော်မှာမြတ်စွာဘုရားကဒီလိုအရေးကြီးဓမ္မရာသာသုံးတယ်တိုက်တွန်းထားပါရင်းနဲ့အဲ့ဒီတရားမွေမြတ်ဆုံးကိုမယူဘဲနဲ့ပစ္စည်းမွေဘာမဟုတ်တာတွေနဲ့တခါလဲချင်းကုန်းနေကြတာတွေကအဲ့ဒါတွေကအများကြီးရှိပါတယ်အဲ့ဒါအရေးကြီးတယ်အခုနေခါကာလမှာမြတ်စွာဘုရားညွှန်ကြားတဲ့အတိုင်းတရားမွေကို

တရားဆုံးမှတယ်တရားမူကတော့လုံးဝဖြစ်မှာပဲဒီလိုကောင်းမြတ်သောသာနာရီတော့မွေးမြူကြရမယ်ဒီနေ့ကြလို့ရှိရင်မြတ်စွာဘုရားဤတရားမူပြရရအောင်လည်းကြိုးစားအားထုတ်ကြမယ်အဲ့ဒါရည်ကြီးပါတယ်အဲ့ဒါတရားမူပြရမဲလေးပါးပိုလေးပါးနိဗ္ဗာန်အဲ့ဒီမဲလေးပါးပိုလေးပါးနိဗ္ဗာန်ကိုရအောင်လို့အားထုတ်နေတဲ့ပုဂ္ဂိုလ်တွေဟာ

ကံရှင်ညာကုသိုလ်များတရားမွေရူပါနိဗ္ဗာန်ရှင်ညာကုသိုလ်များတရားမွေရူပါကုသိုလ်များ

ပေါ်လွင်ပါတယ်နိဗ္ဗာန်ရည်တာနဲ့ကုသိုလ်ဟုသည်များတရားမူသူတွေနိဗ္ဗာန်ရည်ပြီးတော့ဒါနာကုသိုလ်ပြုတယ်ဣဒမေပုံညာအဘခရာဝါဟောတုမေကျွန်တော်ဣဒပုံညာဤကောင်းမှုတရားသခရာဝါအတော်တရား၄ပါးတဲ့ဆုံးရာကိုကြောင့်ဖြစ်သောမေညာပုံညာနိဗ္ဗာန်ရောက်ဆောင်သည်ဟောတုဖြစ်ပါစေတည်းဖြစ်ပါစေသာအဲဒီလိုရည်ရွယ်ပြီးတော့ပြုတဲ့ကုသိုလ်ပါနေတဲ့ဘွဲ့အတူတူဖြစ်စေရေလေးတစ်ခွက်ဘုရား လူသည်ဖြစ်စေမီးလေးတစ်ပွင့်ထွန်းသည်ဖြစ်စေအဲသုံးတော်ဆုံးလောင်းသည်ဖြစ်စေအဲဒီကုသိုလ်ကောင်းမှုပြုတဲ့အခါကာလမှာဉာဏ်မေပုညာသောဘုရားဝါဟောတုအဲဒီကောင်းမှုဟာအသောကြာ၄ပါးတဲ့ကုညာဖြစ်တဲ့မေဖို့နိဗ္ဗာန်ကိုရောက်ဆောင်ပါစေလို့ဆိုယူစုပြီးတော့ပြုတယ်ဒါနာကုသိုလ်ထို့အတူသီလကုသိုလ်သီလသောက်တည်တဲ့သောက်တည်တဲ့အဲမေဖို့နိဗ္ဗာန်ကြပါလို့ဤဆိုတဲ့

လူကောင်းဖြစ်အောင်လို့အာထုဝါဒမှုနတ်ကောင်းဖြစ်အောင်အာထုဝါဒမှုလူသိဉ္ချမ်းသာနဲ့သိဉ္ချမ်းသာတွေကိုခံစားရဖို့လေရည်ရွယ်ပြီးအာထုဝါဒမဟုတ်ဘူးဝိပဿနာတရားအာထုတဲ့ဆိုတာမဲ့ဖို့ရဖို့ပဲမဲ့ဖို့ရရင်တော့တရားအမွေသိပဲဒါကတော့ဝိပဿနာကျุနေတဲ့ပုဂ္ဂိုလ်ကတရားအမွေသိကိုခံယူနေတာအဲဝိပဿနာကျင့်အောင်အာမရုံနဲ့နေပဲနဲ့ဒါနာကုသိုလ်သီလကုသိုလ်သာမန်ဘာဝနာကုသိုလ်သမထဘာဝနာကုသိုလ်တွေပေါ့အဲဒီလိုကုသိုလ်တွေပြုတဲ့

သင်္ညာစွာရပါလို့ဤဆိုပြီးနောက်ဆုံးမှာအဆုံးသပြီးသူတောင်းထားပါတယ်အဲဒါသိသေးကတရတန်တာနဲ့တကယ်ကိုလိုလားပြီးဒီကိုလို့ရှိရင်အဲဒါလည်းပဲတရားအမွေအတုကိုခါနေတဲ့ဓမ္မလာရတာပါပဲဒါတော့မဟုတ်ပဲနဲ့သိသေးကမပါပဲနဲ့ဆိုရင်တော့သိသိမကြဘူးပြောကနှုတ်တယ်လို့ဆိုနေတာကိုဘယ်လိုနေပါလဲလူကျင်တာမဟုတ်ဘူးဒီလိုပုဂ္ဂိုလ်ရဲ့အကြည့်ရဲ့

လူချမ်းသာနာချမ်းသာတွေဆိုတာကဘယ်ကမှဆိုရနေတာတွေပဲနိဗ္ဗာန်ချမ်းသာစွာသာသနာတွင်မှာမှနိဗ္ဗာန်ကိုသိပြီးတဲ့တဲ့သာနာနဲ့ပြုနိုင်ပါတယ်သာသနာ့ဘာဆိုပြုပြုရခဲ့ပါတယ်ဘုရားလောင်းဆိုင်တဲ့ပညာရှိတွေအဲဒီပညာရှိတွေအမိရတဲ့ပုဂ္ဂိုလ်တွေလောက်ပဲပြုနိုင်ပါတယ်အဲကြောင့်ကုသိုလ်သာသနာတွင်မှာဆိုတော့ကုသိုလ်ကောင်းပြုလို့ရှိရင်နိဗ္ဗာန်ကြီးတန်ပြီးတော့ပြုရတယ်အဲနိဗ္ဗာန်ကြီးတန်ပြီးတော့ပြုလို့ရှိရင်ဒါနကုသိုလ်သီလကုသိုလ် ဘာမှန်ဘာဝနာကုသိုလ်တွေလည်းပဲဓမ္မဒါရရဖြစ်တာပါပဲတဲ့တရားမူရုကိုခေါ်တဲ့ဓမ္မဒါရဖြစ်ပါပြီတဲ့စိတ္တုနဲ့တွေ့တရားမူရိခန်းလေးတို့လာပါတဲ့ဟုတ်အစ်စ်တရားမူအစ်စ်တရားမူအတုအဲဒီနှမျိုးလုံးကိုရသော်ပြားခန်းစီခြင်းနဲ့ဆိုရမယ်စိတ္တုနဲ့တွေ့တရားမူခန်းစီလိုလာပါ သတုနှစ်တွေတရားမွေသံစေလိုလာပါသတုနှစ်တွေတရားမွေသံစေလိုလာပါ အဆွေဆိုတာဘာတော့မလေးပါဖို့လေးပါနိဗ္ဗာန်အဲဒီအမွေစိတ်ကိုလည်းခံစေခြင်းနဲ့မကွနိဗ္ဗာန်ဒီဘုရားရင်ရအောင်လို့ဝိပဿနာတရားတွေအားထုတ်နေလို့ရှိရင်အဲဒါဓမ္မဒါရကတရားမွေခံနေတာပါပဲနောက်မေဖို့နိဗ္ဗာန်ရည်တံပြီးတော့ပြုတဲ့ဒါနာကုသိုလ်တွေအနေနဲ့ငါပြုမယ်ဒါနာကုသိုလ်မျိုးတွေပေါ့ မေဝါယီလာမိတော့ပြုတဲ့ရဏကုသိုလ်တွေသီလကုသိုလ်တွေသမ္မာဘာဝနာကုသိုလ်တွေအဲဒီကုသိုလ်တွေအားလည်းပဲတရားမွေအတုကိုအာယုနေတာပဲတဲ့ဒါလည်းဓမ္မဒါရပါပဲလက်တင်ကဓမ္မဒါရဓမ္မဒါရအတိကိုအာယုနေတာသိုးနိုင်ပါတယ်နောက်ပြီးတော့အာမိသအမွေဆိုတာလည်းပဲအစ်အတုတွေရှိပါတယ်ဒီကြီးမွေတွေက အာမိသမွေအစ်စ်တွေလေးတွေပစ္စည်းပါတဲ့ဆိုရမယ်အာမိသမွေအစ်စ်တွေလေးတွေပစ္စည်းပါအာမိသမွေအစ်စ်တွေလေးတွေပစ္စည်းပါအာမိသမွေအစ်စ်တွေလေးတွေပစ္စည်းပါ အလိုလိုရလာတာပဲ ငါးလေးသတ်ပေသွားယုံလို့ရတဲ့သတိကလေးပူရည်သုံးအောင်သွားလို့ရှိရင်တရားတရားရှိတဲ့ပုဂ္ဂိုလ်တွေကမိမိတို့ချက်ပြုတ်ထားပြီးသားတဲ့သုံးလေးငင်းလေးတွေတတ်နိုင်နေရလောင်းရတာပဲကိုစားဝယ်အချက်တာပါလေးတွေလောင်းရတူကြတယ်ဟုတ်တယ်လွယ်ကူရသင်္ကန်းလည်းပဲထိုက်ကြရလို့ဆိုတာတူကြတယ်ခဏခဏတူတန်းနေမှတူးမိကြတာပါပဲ ကျောင်းကျောင်းဆောက်ဦးတွေကတော့ရတိုင်းရတိုင်းမှာကျောင်းနေဆိုတာလည်းဆောက်ပြီးလူသားကြဓမ္မတွေကသူတို့နေတဲ့အိမ်ကတော့တာယုံမှာပဲဘုန်းကြီးတွေနေတဲ့ကျောင်းနေဆိုလို့ရှိရင်အမှန်တကောင်းအောင်လို့ဆောက်ပြီးလူနေကြဒေဒီစီတွေဆိုတာလူတွေသိမြည်လူကြပါတယ်ဒေဒီစီလေးပါလေဓမ္မတွေကလူကြအဲဒီတော့လူသားဘာကြောင့်လူသားတော့ဆိုလို့ရှိရင်မြတ်စွာဘုရားအခွင့်ပြုထားလို့ ဒါတွေကိုလှူရတာပဲအကယ်၍သာမြတ်စွာဘုရားကဒီပစ္စည်းလေးပါးတွေသုံးဆောင်မှုရခွင့်မပြုခဲ့လို့ရှိရင်ဒါတွေကဒီပစ္စည်းလေးပါးတွေကမရနိုင်ဘူးသာသနာတော်ပြီးပြီးတော့မြတ်စွာဘုရားရဲ့ဂုံကြီးစီရွယ်ပြီးပြီးတော့ဒီပစ္စည်းတွေရတယ်လူတွေမှာဆိုရင်တိုင်းဘိုးကြီးနေတိုင်းအမနာတောင်းလေးပါတယ်အဲ့ဒါလူတွေကဓမ္မတွေကပိုးပြီးပြီးပါတယ်နေ့စဉ်နေ့စဉ်သာရအောင်လို့ဝေရအောင်လို့ နေထိုင်နေပြည့်စုံအောင်လို့မနာကြောင့်ရဆိုင်ရတယ်ဒီလိုဆိုပြီးတော့မနာကြောင့်ရဆိုင်ကြမနာကြတဲပြီးတော့ဆောင်ရွက်ကြပါညာတော်တွေမှာမာမကြက်ကြတဲတဲရှားဖို့ရတာမရှိဘူးလူလည်းကူပဲအဲ့ဒီလိုပဲသွန်းသွန်းချင်ကြလို့ကျင်ဆုံးအောင်သွားရင်ရတာပဲအဲသင်္ကန်းကလည်းပဲထိုက်ပြရလို့ဆိုလူမဲ့တကာတွေရှိသူနာပဲ ဘုံကလိုက်ပြီးတော့ဘုံကကြီးတဲ့ပုဂ္ဂိုလ်တွေကျန်သင်္ကန်းနဲ့အမနာကိုများပါပဲဘိုးနေတာအမနာကိုများနေပါပဲဘုံကနီးတဲ့ပုဂ္ဂိုလ်ပဲစစ်စေကမှုအဲဝိဇ္ဇာသူဘာမှကြောက်ကြမစရာဘူးလိုလည်းကူကူနဲ့ပြည့်စုံပါလေကျောင်းရနေရကလည်းဒီလိုပဲပြည့်စုံနေတာပဲအာမဆက်ရကြကြာဝေးရတာမို့လွယ်ကူရတယ်အဲဒီလိုပစ္စည်းလေးပါးတွေကြာနေတာနဲ့အားရရောင်ရဲနေလို့ရှိရင်ပစ္စည်းရဲ့မူအစ်စ်တွေကို အဲဒါအမှုဌာနတဲ့ဘုရားသာသနာတော်မှာရနိုင်တဲ့အဲသွားသင်္ကန်းအကြောင်းသိပစ္စည်းလေးပါအာမိတကိုအစ်စ်တွေပဲအဲဒါတွေဒါတွေနဲ့ကြောင်ရဲနေလို့ရှိရင်တော့ဒီပုဂ္ဂိုလ်ကြီးအာမိတဒါရတာဘုရားအလိုမရှိရတဲ့အာမိတဒါရတာတွေဖြစ်တယ်ဝိကဝေယံတို့တုံမေသင်တို့ဒီမင်္ဂါဘုရားဤဓမ္မရာရာတရားမူခံယူရကုန်၏ဘဝတာဖြစ်ကြပါကုန်သောအာမိတရာရာ ပစ္စည်းလေးပါးဟူသောအာမိသမွေခံယုံညနဲ့အာရရောင်ရဲနေတော့မွေသာညာသားတို့သည်မဘဝထမဖြစ်ကြပါကုန်လေမွေသာညာနဲ့ဖြစ်ကြနဲ့လို့ဘုရားကပယ်ထားခဲ့တဲ့အမွေကနေပဲမိသမွေအညာသုံးမကြတဲ့ဘုမတန်တဲ့ဟာတွေကိုအဲမသိမသိမှာလေလူသားသမီးတွေကမွေသားနေတယ်လို့အဲဒီလိုပဲ အမိကကိုအစ်စ်ဖြစ်တဲ့ပစ္စည်းလေးပါးတွေရယုံညနဲ့အာရရောင်ရဲနေလို့ရှိရင်အာမိတဒါရကအာမိတမူကအဖြစ်ဖြစ်တယ်တဲ့အဲ့ဒီလိုမသိကြနိုင်တယ်လို့မြတ်စွာဘုရားကမှာတော့ပါတယ်အဲဒီလိုမသိကြသေးနဲ့မှာတော့ပြည့်အောင်လုပ်လို့ရှင်တော့ဘုရားစကားနဲ့မညီဘူးပေါ့ညတ်စွာဘုရားရဲ့လူတော်မကိုက်ဘူးအဲကိုက်အောင်လို့ပြုရင်ကလိုပါတဲ့ဒါကတော့တရားဓမ္မတွေနဲ့မဆိုင်ဘူးဘုန်းကြီးတွေနဲ့ဆိုင်တယ်ညာတော်တွေနဲ့ဆိုင်တယ် အဲရဟန်းတော်တွေညာနဲ့ညာနဲ့ရှင်းတိုင်းရှင်းတိုင်းဒီဥစ္စာစဉ်းစားမှာဒီဒီလေးပါးကိုရရုံနဲ့အာရယံမနေကြနဲ့သာသနာတော်ဝင်ပြီးတော့ညာပြုတာဘာအတွက်တုံးဆိုရင်သင်္ဃဝကလေးကဆရာသမားတွေကသင်ပေးထားတဲ့အတိုင်းမဂ္ဂလာဝုဒ္ဒဒုက္ခနိဒရဏစသည်ဖြင့်အလုံးစုံသောဝဆင်းရဲအထွန်းရောက်ခုရသင်္ဃဝုဒ္ဒဆိုတဲ့အဓိပ္ပာယ်ရှိပါတယ်သံဃာဝုဒ္ဒဒုက္ခတာမောသနာတရားသံဃာဝဆင်းရဲမှာထွန်းရောက်ခုရအဲ သင်္သာမြေပြုပေးပါစသည်ဖြင့်ဒီလိုတောင်းပါမယ်ဒီကလုံးကြီးရှိပါတယ်အဲဒါအရှင်ဟန်ပြုတယ်ဆိုတာသင်္သေးကတော့အမြဲဝဆင်းရထမြောက်ဖို့ရပဲဝိညာဉ်နာချင်းသိချင်းကင်းတဲ့နိဗ္ဗာန်ကိုမျက်မှောက်ပြုဖို့ရအရေးကြီးတာတရားအမွေတွေခံဖို့ရအရေးကြီးတာအဲဒီတော့ဒီပဲပြီးတော့ရှင်ဟန်ပြုလာပါရင်လည်းသာသနာတော်ရောက်တဲ့ခါကာလကျတော့လွယ်လွယ်ကူကူနဲ့ဘုံကိုလည်းလွယ်လွယ်ကူကူနဲ့ရပြီးတော့သာသောင်းနေရ သင်္ကန်းကိုလည်းလိုလဲကူကူနဲ့တကသုံးဆောင်ပြီးတော့နေရကြောင်းရနေရနဲ့ချမ်းသာသာနေရတယ်ဒီပစ္စည်းတွေလိုလဲကူရနဲ့တရားဓမ္မတွေလူသားမဲ့ပစ္စည်းလေးတွေလိုလဲကူကူနဲ့သုံးဆောင်ပြီးတော့နေရတာလောက်နဲ့အားရနေလို့ရှိရင်အမွေကအညာသာဖြစ်တယ်အဲဒီတော့သင်တိုင်းညာတိုင်းကငါတို့ဟာတရားဟောတော်မူတဲ့အမွေကအညာသာများဖြစ်နေသလားမဖြစ်ဘူးလားစဉ်းစားဝယ်လိုပါရဲ့ အမွေကအညာသားတွေဖြစ်နေရင်အညာသားမလုံးနဲ့ဘောအညာသားဆိုတာကောင်းတာမဟုတ်ဘူးလူသားအဲဒါအညာသားကြည့်အောင်ဓမ္မလာတာတရားမူတာကြည့်အောင်ကျူးစားဖို့လိုပါတယ်ဒါပါပဲဒါဘုရားလိုလိုပဲဘုန်းကြီးလိုမဟုတ်ပါဘူးလူနာပုခာဤသံဃာဒါနာသီလပါတဲ့ဒီမှာဟိုဒီနောက်ကအရင်ကဘုန်းကြီးဒါနာဒီသီလတို့ဘာရဘာဝနာသူဒီလိုပါ တိုင်းဆိုရမယ်လူနာဒုက္ခဒီကံကဒါနသီလပါလူနာဒုက္ခဒီကံကဒါနသီလပါလူနာဒုက္ခဒီကံကဒါနသီလပါ

ကုသိုလ်ကောင်းမှုပြုတဲ့အခါကာလမှာလူချမ်းသာတွေရဖို့နာချမ်းသာတွေရဖို့ဒီလိုရည်ရွယ်ပြီးပြုတဲ့ကုသိုလ်ကောင်းမှုတွေရှိကြတာကိုသာသနာ့ဘာနဲ့သာသနာ့တွင်ကကွာတယ်ကုသိုလ်ကောင်းမှုဆိုတာဘယ်ခါပြုပြုလူချမ်းသာနာချမ်းသာရနိုင်တာပါပဲဒါနကုသိုလ်ပဲခါပြုပြုပုဂ္ဂိုလ်သူလူအဲလူချမ်းသာနာချမ်းသာတွေရနိုင်ပါတယ်ဒီကတောင်းဒီကသုတောင်းမယ်ဆိုနိဗ္ဗာန်ချမ်းသာလည်းရနိုင်ပါတယ်ဒါပေမဲ့လို့

ဇင်းတို့ကအဆုံးအကြွလာတဲ့အခါမှာသုံးသုံးသူကလူသားပါတယ်အဲလူသားမြင်တော့သက်တမ်းတိုင်းနေပြီးတော့သူတွေပြေလွန်သွားတဲ့အခါကလာနတ်ပြည်ရောက်တယ်နတ်ပြည်ရောက်နာတကူကြီးတဲ့နာသားကြီးဖြစ်သွားတယ်သုံးသုံးသူကလည်းကုသိုလ်ကြောင့်အဲဒါဘယ်လိုတကူကြီးတော့ဆိုရင်မြတ်စွာဘုရားကခွန်တော်မြောက်မှာဒါဝိန္ဒနာပြည်တက်ပြီးတော့အဘိဓမ္မာတရားကိုဟောတယ်လို့ဆိုပါတယ်အဲဒီတော့တရားဟောရ သတင်းသုံးထိုင်နေတဲ့အခါကာလမှာလက်ရပဲနာကလက်ရပဲဒူးနာကအဲဒီဒီနေကနာသားကလာပြီးတော့ဉာဏ်နာကိုထိုင်နေပါတယ်လေဝဲပဲဒူးနာကအင်ကုရာဆိုတဲ့နာကလာအင်ကုရာကတော့သာသနာ့ဘာအမြင့်တောင်းကာလပါလုံးအကြီးကျယ်ဒါနတွေလူခဲ့တယ်ဘယ်တော့ကြီးတုံးဆိုလို့ရှိရင်ခင်္ဃာမြေဝမ်း အကြောင်းမှာဆက်နေယူဇနာရှိတဲ့နယ်ပယ်မှာတခါလဲအဲဒီသမင်းချက်တဲ့သမင်းချက်ယုံနေဒီတန်းပြီးတော့ထားပြီးဒါရမလူတွေကျွေးမွေးထူထောင်ခဲ့တယ်တဲ့အနှစ်နှစ်ကောင်းကာလပါတော့အဲတော့ကြီးကျယ်တဲ့လူတွေလူပြင်းနာပြည့်လာနာပြည့်တာချင်းတော့အတူတူပဲဒါဝင်တာနာသားချင်းတော့ပြည့်တာအတူတူပဲဒါပေမဲ့ဒီဝေးကြီးပွားပုံလေးပြောမှာအဲဒီတော့ထိုင်းနေကြရတာက နတ်တွေကတကြီးပြင်းနတ်ပရိသတ်တွေကရောက်လာတာကိုရောက်လာတဲ့အခါမှာတကူကြည့်တဲ့နတ်တွေလာတော့တကူငယ်တဲ့နတ်ကလေးတွေပယ်ပေးရတယ်အခုလူကြီးလောကမှာလည်းဒီလိုပဲဇီဝေကြီးတွေမှာသာနာကြီးတွေမှာဟုတ်အဲတကူကြီးတဲ့လူကြီးတွေရောက်လာတဲ့ချင်းတကူငယ်တဲ့လူတွေကနေရာကောင်းအစာရတာမျိုးသူကနေရာလေးဖဲဖဲပေးရတယ်အဲလူကြီးမှာလည်းရှိတာပါပဲနတ်ပြည်မှာတော့သေသေးချာကိုဖဲပေးရတယ်အဲဒီလိုဖဲပေးရတာ

အဲဒါရှင်းမိုင်ထားပါအောင်တော့ဆယ်နေကြည့်ပြီဆို96မိုင်ဝေးကြည့်ပဲအဲဘုရားနဲ့96မိုင်ဝေးတဲ့အရာရောက်တော့တာအဲဒီ96မိုင်အတွင်းသူ့ရှိကစီတန်းပြီးတော့နေတယ်ဒီကိုကြည့်တဲ့နတ်ဘယ်လောက်များနေတယ်ဆိုတော့အဲသိနေသားနဲ့ကြည်ပြီးများနေမှာပေါ့အများကြီးရှင်းနေမှာအိန္ဒိကနာသားကတော့ပထမကတရားနာထိုင်နေတာမချွေရဘူးတဲ့ဟိုနာကြီးတွေလာလဲဖဲမပေးရဘူးတဲ့သူကဟိုနာကြီးတွေ

ငါချမ်းသာတဲ့လူဘဝနတ်ဘဝတွေမြင်ရတဲ့နဲ့အကျိုးပေးပြီးတော့သွားတယ်အဲဒီလိုအကျိုးပေးတာနဲ့ဒီလောက်ကျိုးလေးကိုရရုံနဲ့မျောလင်းပြီးတော့ပြုလို့ရှိရင်ဒါဒီစီအမွေလူပဲဒီခုညာတော်များမှာဒီခုလောလောဆယ်ရတဲ့သင်္ကန်းဆွမ်းကြောင်းစေဒီစီလေးပါးကိုအမွေခါလာကိုအဲဒါဒီစီအမွေစီတွေကိုအမွေခါလာ ပြည့်ပြတာရတာဒီစည်းမူကအစ်စ်တွေပေါ်နေအဲလူတွေမှာတော့ဒါနသီလကုသိုလ်တွေပြုပြုပြီးတော့အဲ့ဒီကုသိုလ်တွေကအကျိုးပေးတော့နာသုရင်ချမ်းသာလူသုရင်ချမ်းသာတွေရသွားမှာကိုအဲ့ဒီမှာဒီပစ္စည်းတွေပဲယခုလောလောဆယ်မရတာဒီခုပဲများတယ်ဟိုဟာတွေကများတယ်အခုညာတော်များမှာသွန့်ရတယ်ဆိုတာတွေကဒီနေ့တရားစာချင်းရတာပဲသင်္ကန်းဆိုတာကလည်းပဲတော်ုံသိညုံပါပဲဘုံမှာကုသိုလ်ကောင်းမှုကအကျိုးပေးလို့ ဒါနာကုသိုလ်တွေသီလကုသိုလ်အကျိုးပေးလို့နတ်ပြည်ရောက်ပြီးတော့အဲနတ်ပြည်သုံးဆောင်တဲ့အစာအာဟာရတွေအဝတ်တွေအဲနတ်ဘုံဗိမာန်တွေကျွေးရနေဘယ်ရည်လို့လို့ရမလဲအမှန်တည်းကြည့်တဲ့ပစ္စည်းတွေပဲအဲဒီတော့အဲဒီလိုသူသံသနာချမ်းသာတွေဤတန်တောင်းတာပြီးပြုတဲ့ဒါနာကုသိုလ်သီလကုသိုလ်ဘာဝနာကုသိုလ်ဟာအာမိသအမွေတုတွေတဲ့ပစ္စည်းအမွေတု

မိသမွေအတုတွေမလေမွေညသာအမိသမွေအတုတွေမလေမွေညသာအမိသမ ဆက်ပြီးတော့ပြုတဲ့ကုသိုလ်ကောင်းမှုတွေအာမိသမွေတုတွေခေါ်တယ်အဲဒီကုသိုလ်ကောင်းမှုတွေပြုတဲ့ပုဂ္ဂိုလ်ဟာအာမိတဒါယာရတုတွေပေါ်တယ်ဒီစီမွေတုတွေကိုအမွေခါနဲ့အမွေခါညာသားတွေအဲဒီလိုမူကနေမဖြစ်ကြနဲ့လို့မြတ်စွာဘုရားညွှန်ကြားပါတယ်အဲဒီလိုပစ္စည်းအမွေခါနဲ့ဖြစ်ရင်ဘယ်လိုပြည့်စုံပါသေးတော့ဆိုတော့ ဒီခုလောကတွင်ပဲအဆွဆွဲကြရခံရလိမ့်မယ်ဒီจิตသားတို့ကစည်းစည်းလေးပါးရယုံနဲ့အားရောင်ရဲနေလို့ရှိရင်ဘေးပါဝိညာဉ်ကဘာဝနာတော်မကြီးညိုတဲ့ပုဂ္ဂိုလ်တွေကကြည့်ကြလိမ့်မယ်အရာသားတွေစည်းစည်းမွေခံနေယုံမြတာဒီလိုကြည့်ရလိမ့်မယ်ညစာကြိုက်ဒီသားတွေကဒီစည်းမွေခံယုံမြပါပဲကွာလို့ပြောကြလိမ့်မယ်အဲဆိုသမ်းပါအောင်လို့ တရားသားတွေဓမ္မပါဠိနဲ့သင်္နာမပစ္စည်းများတွင်အာယုလင်လူချင်းဆိုကြမှာပစ္စည်းများတွင်အာယုလင်လူချင်းဆိုကြမှာတရားသားတွေပစ္စည်းငွေ သံနေယုံမြတာသာသာရိသစ္စည်းမွေသံနေယုံမြတာမြတ်စွာဘုရားဤသတိသားတွေဟာသစ္စည်းမွေကနေပါကွာလို့ဘေးကပြောကြလိမ့်မယ်သာသနာမကြီးညွန်တဲ့ပုဂ္ဂိုလ်တွေကသင်တို့လည်းကဲ့ရဲ့လိမ့်မယ်ငါပြလည်းကဲ့ရဲ့လိမ့်မယ်တတိမကောင်းဆရာကောင်းအဲသူဆရာကိုကနေရာကြအောင်မဆုံးမလို့ ဒီစည်းမှုကဖြစ်ကုန်တာဒီလိုဆရာလည်းပဲကြည့်ရခါလိမ့်မယ်သင်တို့လည်းကြည့်ရခါလိမ့်မယ်ဟုတ်တယ်သာသနာ့မြည်ညိုတဲ့ပုဂ္ဂိုလ်တွေအဲ့ဒီလိုပဲကြည့်ရတာပဲအခုလည်းပဲဒီလိုပဲသာသနာ့မြည်ညိုတဲ့ပုဂ္ဂိုလ်တွေကြည့်ရတဲ့အဲကိုရောတွေကဒီစည်းလေးပါအချောင်ရပြီးတော့နေလို့သာသနာတော်ဝင်ပြီးတော့နေကြတာပဲလို့ဒီလိုသာသနာ့မြည်ညိုတဲ့ပုဂ္ဂိုလ်တွေကဒီခုခေတ်ကာလလည်းကြည့်ရတာပဲကြီးကလည်းကြည့်ရ သိရကြတာပဲအဲ့ဒါကိုအကြောင်းပြုမြတ်စွာဘုရားကတပည့်တွေကိုဘာသာရာရာနဲ့ပစ္စည်းမူလမှာဖြစ်ဖို့တရားမူလဖြစ်ဖို့ရာသုံးပါပါပဲအမှန်ကောင်းတယ်ဆိုတာမိဘကသားသမီးတွေကိုဗနာကျင်နာစွာနဲ့သုံးပါနေလို့ပဲအဲငါသားတို့ငါသမီးတို့ဒီလိုမျိုးပြောကြနဲ့ဒီလိုမလုပ်ကြနဲ့ အဲဒီလိုပြောလို့ချင်းဒီလိုလုပ်လို့ချင်းမင်းတို့တရားကနေပြီးကြည့်ရလိမ့်မယ်ဒီမင်းတို့တော့မဟုတ်ဘူးတို့မိဘတွေလည်းကြည့်ရခါလိမ့်မယ်ဒါတော့ဒီလိုမလုပ်ကြနဲ့တို့မိဘတွေကုန်လည်းငဲ့ပြီးတော့ဒါတွေမလုပ်ကြနဲ့ဘုရားတွေအဲဘယ်လိုကျင့်ကြဘယ်လိုနေကြဘယ်လိုထိုင်ကြစသည်ဖြင့်မိဘတွေသာသမီတွေကိုသုံးသင်ဆုံးမရတယ်အဲဒီလိုပဲမြတ်စွာဘုရားကလည်းတရားမူခံညာပစ္စည်းမူခံညာနဲ့ပစ္စည်းမူကနေမလုပ်ကြနဲ့ပစ္စည်းမူခံရုံရနဲ့အားရရောက်ရနေလို့ရှိရင် ဘာဝနာမကြည်ညိုတဲ့ပုဂ္ဂိုလ်တွေကကဲရလိမ့်မယ်ဘယ်လိုကဲရမလဲဆိုလို့ချင်းငါသာကြိုက်ဒီသားတွေဟာဘာဝနာတော်မှာအဲသွန်ဉာဏ်ရဘာဝနာစားလို့ငင်္ဂအဝတ်တွေလိုလဲကူကူရလို့ကျောင်းကြီးရနေရချမ်းသာနေရလို့ဒီလေးပါချမ်းသာနေရလို့သာသနာတော်ဝင်ပြီးတော့နေကြတာပါကွာအလကားပါပဲဆိုပြီးတော့ကဲရလိမ့်မယ်ဟုတ်တယ်ကဲရကြအကြောင်းရှိပါတယ် ယသိညရင်ခံယူလင်းလူချင်းဆိုကြမှာဘုရားသားတွေယသိမွေခံနေယုံညတာဒါပါဠိတွေရှိပါတယ်ပါဠိတွေယုံနေကြားနေလို့ဘုရားသူတို့ပြောသွားမယ်သင်တို့ကြားသွားတယ်ဒါရင်လားဆိုတော့ဒါရင်မကသေးဘူးတဲ့ယသိမွေမြခံပြီးတော့ဒီနေ့ကျသက်တမ်းကုန်တဲ့တာကျပြေးကြမှာကိုညာနေတဲ့ဒီနေ့ကျရင်ပြန်တော်မူရမှာကြီးတဲ့ပဲအဲဒါတချို့လဲသက်တမ်းတိုင်းနေလို့အိုမပြန်တော်မူမဲ့ပုဂ္ဂိုလ်လည်းရှိတယ် အကျိုးလည်းမဟုတ်ခင်ပြန်တော်မူတာတွေလည်းရှိအကျိုးလည်းတရားအထုံးပဲတရားအထုံးပဲနဲ့အာမတုဖြစ်ပဲနဲ့ပြန်တော်မူသွားတာတွေလည်းရှိတာပဲအဲဒီလိုရှိကြပါတယ်လူတွေလည်းပဲဒီလိုပဲဒီနေ့ကြရင်ဖြင့်ဒီလိုခန္ဓာကိုသွန်ပြစ်သွားကြရမှာပဲအဲဒီတော့အဲ့ဒီမသေးခင်အတွင်းမှာတရားမူတာဖြစ်အောင်မလုပ်ဘဲနဲ့တရားမူရအောင်အာမတုပဲနဲ့

အပယ်လေးပါးလည်းကြာနိုင်တယ်အပယ်လေးပါးမကြာနိုင်ဘူးတော့လူပဲထားဖြစ်နာပဲထားဖြစ်ဖြစ်ရဖြစ်ရမှာဟိုရလိမ့်မယ်နာရလိမ့်မယ်သိရလိမ့်မယ်အကြောင်းမကြီးရောရင်ပင်ငယ်လည်းကြာလိမ့်မယ်အဲဒီလိုဒုက္ခတွေနဲ့သင်တို့တွေ့နေမှာအဲဒီလိုတွေ့နေမှာတွေငါမြင်လို့သနာလို့တရားမူခံရလို့တိုက်တွန်းတဲ့အကြောင်းများစွာဆရာဒီလိုဟောကြားပါတယ်ဒါကြရတဲ့လူတွေတူတူတူဆိုကြရတယ် သတ္တလဲလဲကိုမစဲသိရနေကြမှာသတ္တလဲလဲကိုမစဲသိရနေကြမှာဒီကဒီစည်းညတဲ့ခံရတဲ့ပုဂ္ဂိုလ်မဆိုကြဒီစည်းညတဲ့ခံရတဲ့ပုဂ္ဂိုလ်ဟာသံဃာဝကျင်းလင်းနေရတော့လူပြစ်နာပြေအောင်တော့တဲ့သတ္တလဲလဲဟူရလိမ့်မယ်တဲ့ဒါကတော့မမှားနိုင်ဘူး သူမှမမြင်နိုင်ဘူးလားတော့ရှိရပေါ်ဦးရမှာပဲအတလဲလဲနာမစေပြည့်နေကြမှာအတလဲလဲနာမစေပြည့်နေကြမှာအလူဝနာဝပြေုံတော့မကြမ်းပါအခုနေခါကလာမဟုတ်ဘူးတဲ့ပုဂ္ဂိုလ်တွေကမသိဘူးမနာရတဲ့ပုဂ္ဂိုလ်တွေကမသိဘူး အဲဒီကအိုးနေနေနားနေဆိုတဲ့ပုဂ္ဂိုလ်ကလက်တွေ့ပြီးပြီအမတူတဲ့ပုဂ္ဂိုလ်ကသိနေလို့ရှိရင်ဥဒါဘယ်လောက်ရှင်းလို့ဆိုတာဘိုးဝါးကြီးတယ်ဆိုသူကလည်းရမှာအဲ့ဒီမှာသွားကြည့်သူတွေသူကရောက်ပုံနေရတော့ကြောက်ကြမနာကောင်းတယ်သူကအဲနားရလည်းနဲ့သူရတာကိုသိနေလို့ရှိရင်တော့ဟောသေးနေကြည့်ပါနဲ့ဒီလိုသေးကြီးတွေကလည်းသွားကြည့်ကြတော့အဲ့ဒီမှာအဲကြောက်ကြမနာကောင်းပါနဲ့နားမကြတာလေဒါပြီးလို့ကြည့်ရမှာအဲသူကသူသေးလို့ ဒီကံနဲ့ငါးကောင်ကရောက်ရသေးရင်ဒီနေ့ကျဒီလိုပြရမှာဒီနေ့တစ်ချိန်ကဒီလိုပါရင်ကျေဝါလို့အမှန်တရားကြနေတဲ့ပုဂ္ဂိုလ်တွေလည်းအဲဒီလိုအိုးနေတဲ့ခါကလည်းဒီဘဝဥပါဒိမှာလည်းရှိပါရဲ့ဒီတော့အဲဒီသူကသိုံရောက်ပြီးဒုက္ခတွေရောက်နေရှိပါရဲ့အများကြီးပါပဲဒီဥစ္စာတွေကတော့မသိရင်မကြောက်နိုင်တဲ့ဥစ္စာတွေအဲဒီလိုသိရင်မသိရင်ရလည်းနောက်ဆုံးကြပြရမှာကိုအဲဆိုသတ္တလဲလဲဒီမစေ ကြပါသံဃောမေဘုမစေဆင်းရဲနေကြပါဟောတာကတော့ဒုက္ခနေမှာသွားကြည့်ရင်ပေါ်ပါအများကြီးပါဒုက္ခတွေကတော့အဲသံဃောမေဘုမစေဆင်းရဲကြနေမှာ သနာတော်မှာဉာဏ်ပြုသစ္စာတရားဤတိသားလေးဖြစ်ပါရင်လည်းတရားမူမရလို့ရှိရင်သူပြောခဲ့တဲ့အတိုင်းအိုရနာရဒေရကြောင့်မျိုးစကားပဲလေးပါးကြောင့်ဒုက္ခတွေတွေ့နေမှာငါမြင်နေဘောရမြတ်စွာဘုရားဤတိဆိုပြီးတော့อืมအဲဒီလိုအိုလိုက်နားလိုက်ပေးလိုက်ဒုက္ခတွေရောက်နေမှာငါမြင်နေ ဘယ်လိုကသွားပြီးတော့ဒီလိုကတော့မှငါမြင်တယ်အဲလူပုဂ္ဂိုလ်တွေလည်းဘုရားသာသနာတော်မှာဘုရားပုဂ္ဂိုလ်တွေလည်းဗုဒ္ဓဓမ္မကိစ္စနဲ့ဓမ္မဓမ္မကိစ္စနဲ့သံဃာဓမ္မကိစ္စနဲ့ဆိုပြီးတော့ဘုရားတရားသံဃာဓမ္မသုံးမှာအာဟုတဲ့ပုဂ္ဂိုလ်အာဟုလူပါရင်းနဲ့အဲဒီလိုပဲအဲလူပြင်းနာပြပြီးတော့ဥရနာရသေရဒုက္ခတွေတွေ့နေမှာမြင်တယ် အပေလေးပါးတော့ကြောင်းမြူတာကြပြီးတော့ဆင်းရဲဒုက္ခရောက်နေမှာတယ်ငါမြင်တယ်အဲဒီလိုမြင်နေတဲ့ငါဘုရားနောက်ရင်းပြပြီးတော့သနာတယ်ဆိုတာမြတ်စွာဘုရားဟောထားပါတယ်အတိမေဒိဒေဓမ္မေကလုကံပါဒိဋ္ဌိမေပါဝကဓမ္မရာရာဘုယောနောအမိတတာရာတိဘိဂဝေယံတို့မင်းညာဘုရားမင်းညာဘုရားဘာဝက တတိပါပါတော်ကြီးကိုကြည့်တဲ့ပုံစံကြီးဓမ္မရာကတရားမူကံပုဂ္ဂိုလ်ကြီးဘဝရင်ဖြစ်ကြပါဝါအမိအမိကရာရာမရှိမူခိုင်တော်များပြီးဟာရောဝိနေသောအမူကညာသာတော်ကြီးမောဘုယုံဖြစ်ကြပါဝါအမိဒီဒီလိုမင်းဟာပြအတုမေသုတိစေသာတော်၌အနုကပါနာယေဘောညောကြည့်၍စေတနာခြင်း၏အတိရှိနေပါသည်တဲ့သာဗျာထုတ်ပေါ်ပြီးတော့ပြောပါတော့ တရားမူခံငါဆိုတာဘာကြောင့်ခိုင်းမလဲဆိုတာရေးကြည့်လို့ဒီလိုနာမည်ငါစဉ်းစားတယ်ဒီကြီးမူခံညနဲ့ယခုသာသနာတော်ကမှယဟန်ကိုပါရင်းနဲ့ဒီကြီးပါရင်းနဲ့အချိန်ကိုကုန်ဒီကြီးမူခံညနဲ့သင်္ကြန်သွားလို့မယ်ဆိုလို့ရှိရင်အဲဒီသာသနာ့ရင်းကြည့်တဲ့ကုသိုလ်တော်မူရာကျိုးကိုလူချမ်းသာတာကောင်းတယ်ရမှာလေရှိပါတဲ့အများကြီးပါပဲဒါပဲလေလို့အဲဒီလူကြီးရင်လည်းဥရ အဲဘေးရနာပြည့်ရင်လည်းအိုရဘေးရပြီးတော့ရတယ်ကြည့်ရမှာအောင်မတင်ရမတင်အောင်ကြည့်ရမှာအခုကအကျိုးပေးတဲ့အခါအပေလေးပါလေကြောင်းနေအဲဒီနောင်ကြီးတွေငါမြင်နေတဲ့သမတန်ဝန်လေးရဲ့ဒုက္ခတွေပဲလို့မြင်ပြီးတော့မြတ်စွာဘုရားအနာပါပဲအဲဒီလိုသနာတဲ့အတွက်သင်တို့မြတ်စွာဘုရားတောင်းပါနဲ့လို့ဆိုပါတယ်အဲကြောင့်ထို့ကြောင့်မြတ်တိတိသာဘုရားတောင်းပါမည်ဆိုရမယ်ထို့ကြောင့်မြတ် မိတာဘုရားတောင်းပါနေဘုရားများမိတာဘုရားတောင်းပါနေငါတို့ကြီး

ဘာလို့မှသုံးကိုယ်ကြီးရှိသေးတာအစင်းကမပေါင်းအောင်လို့ရှိရင်ဒါသုံးကိုယ်ကိုရှိတာပဲဒီတော့ဘုံတော့လိုရှိလို့ရှိရင်သုံးကောင်များအဲ့ဒါဗျာသုံးကောင်ကိုပေးပါတဲ့ဥပမာနော်ဥပမာတကယ်ပေးတာမဟုတ်အဲဒီလိုပြေးတဲ့ခါကလာမှရဟန်းတဲ့သားတော့တဘာကတော့သိရတယ်တဲ့။ဩညသာတရားကဒီစည်းမွေမခံရနဲ့တရားမလို့ခံရလဲပြောတယ်။ဒါသုံးပါပစ္စည်းမူလေ ဒီတော့ဒီလိုကြီးမူမခံမဲနဲ့ဒီနေ့ကြီးတော့အာရုံအာရုံကြီးအာရုံလုံးလုံးနဲ့ငါတရားမလုံးငါတို့နဲ့ဆိုပြီးတော့ဘုရားကိုယ်နမနာကောင်စုစီရဲ့ဆုံးကိုလည်းမစားဘဲနဲ့သူတရားတော်မူလာတော့နောက်တစ်ပါးကလည်းစဉ်းစားတယ်မြတ်စွာဘုရားနဲ့ဒီသွန်းကြီးကိုးနေတာလေငါမှမစားလို့ရှိရင်လည်းဒီသွန်းကြီးအလကားသွန်ပြီးရတော့မှာဒါတော့ငါလည်းစားနေတယ် အာလံနဲ့အာရုဒ္ဓနဲ့ဝါဝလည်းနဲ့စပြီးအာရုဒ္ဓပူကောင်းတာပဲပြီးတော့မြတ်စွာဘုရားပေးတဲ့သူကြီးဆိုတာသူရဲ့အကောင်းဆုံးမူရဲ့ဒီလိုဒီကောင်းကောငါစပြီးအာထုံးတယ်ဆိုပြီးတော့သွန်စပြီးအာထုံးတယ်။နှုတ်လုံးကောင်းကြီးရပါပဲတဲ့မြတ်စွာဘုရားဘယ်သူမှမကောင်းတယ်တော့ပြောပါအကောင်းကြီးရပါပဲ။သုံးမစားပဲနဲ့ရှင်တဲ့ပုဂ္ဂိုလ်လည်းကောင်းတယ်သုံးစားပြီးရှင်တဲ့ပုဂ္ဂိုလ်လည်းကောင်းတယ်ဒါပေမဲ့လို့သုံးမစားပဲနဲ့ရှင်တဲ့ပုဂ္ဂိုလ်ကပိုပြီးတော့ ကောင်းတယ်အဲ့ဒါပို့ပြီးတော့ကောင်းတယ်အဲ့ဒါကိုမြတ်စွာဘုရားဥပမာဆောင်ပြီးတော့ကြည့်ရတယ်အဲ့ဒါတွေကတော့တူတူနဲ့ပြောရတယ်လို့သံဘုံကြီးကသံဘုံကြီးကဘုရားမှာများစွာဆုံးကြံသည်သံဘုံကြီးက နေတော့ညာနဘာကာလောင်နာညာညာညာဘာကာလောင်အလုံးကာလောင်မျိုးနေတဲ့ညာနဘာပြတ်တန်ရောက်လာပြီအရာဆုံးယံသုံးဆောင်ယံသုံးမှာဆန့်ကျူရီအရာဆုံးယံသုံးဆောင်ယံသုံးမှာဆန့်ကျူရီအဲဒါကပြသူဆုံးယံနဲ့သုံးဆောင်မှုရအရိယာနဘာကို ဒီမှာလည်းကပြုတယ်ခွင့်ပြုလိုက်တယ်အဲဒီလိုခွင့်ပြုတော့တဘာသာသာသံဃာသောသောဂုဏ်တော်မူတဘာသာသာသံဃာသောသောဂုဏ်တော်မူဉာဏ်တစ်ပါးကတော့လက်ခံပြီးသုံးဆောင်ပြီးတော့တရားကျင့်သုံးတယ်ဉာဏ်တစ်ပါးအကျမ်းတစ်ပါးကတော့အဲဒီဆုံးကိုလက်မခံမဲနဲ့မသာဘဲနဲ့ကျင့်သုံးပြီး စေစားသူကကျင်းရမှာမြတ်စွာချီးကျူးသည်စေစားသူကကျင်းရမှာမြတ်စွာချီးကျူးသည်အဲဒါကြပြီးတော့တရားပြီးတော့သုံးဖို့တောင်းနေသားပဲနဲ့ဒါလောင်ခံပြီးတော့ကျင့်တဲ့ရဟန်းမှာကျင်းရတယ်ပါပြီးတော့ကျင်းရတယ်ဆိုတော့ဆရာကြီးကြီးရဲ့ ယ်လိုကျင်းများလို့ဆိုသာသာဘေကုဏတော်ယံဤတံကိုမြတ်စွာဘုရားပေးတော်ဆောင်ကိုမတမသုံးဆောင်နဲ့တရားကျင့်သုံးရင်းသည်သာသာဆိုရာအာဒီကတော့တန်ရှင်ရသောကာလပါလုံးအပိစ္ဆတာယလူမျိုးအားလုံးကသာတို့ပြရရောင်ရဲ့အလုံးဟာသုခရတာယဝိညာဉ်တော်အားလုံးဟာဘာဝတ္တိဖြစ်ပေ၏ စွာဘုရားပေးလို့ဆုံးတော့မစားဘဲနဲ့ကျင့်သုံးရတဲ့ပုဂ္ဂိုလ်မှာအပိစ္ဆာအလုံးကြီးပြုကုန်နေတာဒီလိုလောကလာပါလုံးပြည်စုံသွားပါလိမ့်မယ်အကယ်၍နောက်တစ်ချိန်မှာလူချင်းလောကလေးဖြစ်လာကြလို့ရှိရင်ဆုံးနဲ့စပြီးတော့ဘုန်းကြီးဆုံးကတော့ဆုံးကလည်းမကောင်းဘူးကောင်းကောင်းလေးရကြရင်သာအင်းကလည်းမကောင်းကောင်းလေးရကြရင်သာစသည်ဖြင့်အဲဒီလို ရောလင်တောင်းတာခြင်းလည်းကပြစ်လာခဲ့လို့ရှိရင်သူ့အတူသုံးမပါလိမ့်မယ်တဲ့အဲမောင်ရဟန်းမင်းလေဘုရုံးကရသော်ပြပေးရဆုံးအကောင်းဆုံးဆုံးတော်မင်းမစားတော့နဲ့ကျင့်နေပြီလားကွာအခုဘာဖြစ်လို့တောင်းတာရတယ်လဲဘာဖြစ်လို့လိုရင်းနဲ့ထိုးရတယ်လဲဘာဖြစ်လို့လူကြီးရတယ်လဲဘာဖြစ်လို့လောဘကြီးရတယ်လဲဆိုပြီးတော့သူ့အတူသုံးမပြီးတော့လူကြီးတဲ့ဘုံနဲ့ပြုလုပ်သွားပါလိမ့်မယ်။ကြောင်ရိုးလောဘဘုံနဲ့လည်းပြုလုပ်သွားပါလိမ့်မယ်။ အကယ်၍ရတယ်လည်းလုံရဲပဲနဲ့ဟိုဟာလေးဒီဟာလေးအချိုးလေးရခြင်းရှင်လေးရအချိုးလေးရတဲ့ပုဂ္ဂိုလ်အရှင်ရခြင်းနဲ့ရှင်ရတဲ့ပုဂ္ဂိုလ်အချိုးရခြင်းနဲ့စသည်ဖြင့်ရတယ်နဲ့မလုံရဲပဲနဲ့တောင်းတမှုကလေးဖြစ်လာကြလို့ရှင်းရင်းနဲ့သင်္ကန်းလည်းပဲအဲဒီလိုသင်္ကန်းရဟိုလိုသင်္ကန်းလိုခြင်းပိတ်သူလိုရပိတ်ပါပါလိုခြင်းစသည်ဖြင့်ပေါ်တယ်တောင်းတာကြရတဲ့အများကြီးရှိပါပဲအဲဒီလိုတောင်းတမှုကလေးဖြစ်လာကြလို့ရှင်းမလုံရဲမှုဖြစ်လာကြလို့ရှင်းရင်သူကသူသုံးမနိုင်နဲ့တဲ့မောင်ရ လုံးကမြတ်စွာဘုရားပေးတယ်အနာသိဉ္ဇေဆွမ်းတော်မဲ့မသားဘဲနဲ့အာဝါလုံးနဲ့ရှင်းနေကြတာဘာလို့လဲဒီလိုမအောင်ရတဲ့နေရတယ်လေအရာဓမ္မတွေကသူသူတို့များနဲ့ရတယ်များတယ်ရောင်ရပါမှာပေါ့ရောင်ရပြီးကျင့်ပါမှာပေါ့ကောင်းကောင်းမကောင်းကောင်းကျင့်ပါမှာပေါ့အဲဒီတော့သူကသူသုံးပါပြီးကျင့်သွားနိုင်ပါလိမ့်မယ်ဥပရာတရားမူမှုတရားလုံးကတချို့ဒီသာကျေတဲ့ပုဂ္ဂိုလ်တွေကဝိညာဉ်ခက်တယ်ရဟန္တာမဟုတ်ဘူးသူတွေလည်းခက်တယ် လူတွေမှာလည်းပဲအဲဒီဇနီးရှင်မောနေဇနီးရှင်မောနေရှိကြတဲ့နေရာမှာအဲအင်းရှိတဲ့ပုဂ္ဂိုလ်ကအင်းရှိတဲ့ပုဂ္ဂိုလ်ကသူတတ်နိုင်လို့ကောင်းကောင်းမွန်မွန်နဲ့ချက်ပြုတ်ထားအိမ်နာရှိတဲ့ပုဂ္ဂိုလ်ကအားမရတော့ရှင်ကမကောင်းဘူးအဲသမင်းကမကောင်းဘူးဆရာကမကောင်းဘူးစသည်ဖြင့်အဲဘာလို့လူရှင်ကြီးရဲ့မာသပြီးဝေရစမ်းမအောင်စသည်ဖြင့်အဲဒီလိုကြီးစားကျယ်တဲ့ပုဂ္ဂိုလ်ရှိတတ်တယ် အဲ့ဒါဆိုလို့ရှိရင်အိမ်မဖြစ်တဲ့ပုဂ္ဂိုလ်တောင်းလေးတယ်မွေးမြူဘူးကမင်းမလွယ်ဘူးအဲ့ဒါတချို့မျိုးသမီးတွေကလည်းဒီစားကြတာရှိတာပဲမျိုးသမီးတွေကလည်းပဲမျိုးသားမျိုးတဲ့ပုဂ္ဂိုလ်ကသူတတ်တဲ့မြတ်သူသွားနေတဲ့မြတ်နဲ့လှုပ်ဆိုင်ပြီးတော့အောင်းအောင်မုံမုံတွေဝယ်ကျွေးအောင်းအောင်မုံအဝတ်တွေဝယ်ပေးတာပဲဒါပေမဲ့လို့ကိုယ်ကမကောင်းသေးဘူးတရားမကောင်းသေးဘူးကိုဟိုဟိုလိုညီမျိုးလိုချင်တဲ့ဟိုအင်းညီမျိုးလိုချင်တဲ့စသဖြင့်ပေါ့လေအတူအချင်း သတိကောင်လက်ောက်ပြသာရေးကြည့်တာပေါ့လေအဲ့ဒါတွေကအဲ့ဒါလေးဆိုတော့ဒီကျင်းလေးလူကျင်းလေးဒါတွေတောင်းရတယ်လို့ရှိရင်ကြားကြံပြရတယ်ဘုတောင်းလေးတယ်တချို့အဲတရားသဖြင့်ကြာမရတော့မှတရားသဖြင့်တွေလို့ရာဇုံမှုတွေဖြစ်ဒုက္ခတွေနာများပါလေကအဲမွေးမှုခေတာတွေတဲ့ဒါတွေကအဲညာတော်များတော့တရားတော်များတွေကသူ့ဆောင်ပြောရတာသူ့ညာတော်တွေကပြီးစားကြည့်တယ်အဲသွန်ဖြစ်စေသင်္ကန်းဖြစ်စေဟိုဟာ ဒီဟာရဟိုဟာလို့ချင်းဟိုဟာရဒီဟာလို့ချင်းဒီဟာမကောင်းသေးဟိုဟာမကောင်းသေးဘူးနဲ့ကြီးရတယ်လို့ချင်းတယ်။ဒါဓမ္မတွေသိတာဝန်လေးတယ်။သိတာဝန်လေးသူကဘယ်လိုဘယ်လိုဆုံးမသားလဲသူကဘယ်လိုမြင်မှသားလဲ။ယူကြည့်တာကိုဒါကဘုန်းကြီးတစ်ပါးရှိတယ်။သူကစက်သားဟင်းပါမှသားတာလေ။သူကြည့်ပါဦးဒီဘုန်းကြီး။စက်သားဟင်းပါမှသားသူကတကားတဲ့စက်သားဟင်းရှာတာ။လွယ်တာမဟုတ်စက်သားမရှိတဲ့ကြာစက်သားကြာဘုန်းကြီးတို့ကြည့်ကွာကိုယ်တိုင်မသားရမှာလို့ပြင်းနေတယ်။သူကတောင်းဝန်လေးကြီးတယ်။ မဘုံမသားနဲ့အောင်တဲ့ဥစ္စာတိုက်ကြရင်ဆောင်းရခြင်းဖြစ်ဖြစ်မှဖြစ်မှတောင်းတော်တော်လေးပါပဲ။ဒါပေမဲ့လို့ဒီဘုံကြီးကကျေသားပါမှသားရယ်ဆိုတော့တရားကြီးကကျေသားမရရအောင်ရှားတာပေါ့။တခါတခါဒီဘွားတို့ကရင်းနဲ့ကျေသားရင်းရလို့ဒီနည်းတော့တော့မသားရနဲ့နေရာလည်းဒီကိုယ်တော့ကဒီလိုဆိုတယ်ကွာ။အဲ့ဒါမျိုးကမွေးမြူပဲတဲ့ဥစ္စာမျိုး။ဒါဓမ္မတွေကမွေးမြူတာကြောက်တာတောင်းလေးတယ်။အဲဒီပုဂ္ဂိုလ်ကတော့ ဝိဝေကယောဂီရဲ့ဓမ္မတွေဒီကံတောင်းတောင်းဆုဆုရရမရတဲ့ခါတည်းသုံးဆောင်ပြီးတော့နေတာဘာမှရင်းယူခြင်းမရှိဘူးအဲဘယ်ဟာလို့လို့ကောင်းဘယ်ဟာလို့လို့ကောင်းစသည်ဖြင့်ဘာမှတောင်းတာခြင်းမရှိဘူးအင်းမရှိဘူးအဲ့ဒါမင်းတို့လည်းကိုတော်တွေအဲ့ဒီလိုလည်းရှိပါတယ်အဲ့ဒီမှာဓမ္မနဲ့ဒီမမှုလဲအောင်လို့ဒီဟာရဟိုဟာလို့ခြင်းဟိုဟာရဒီဟာလို့ခြင်းဒီတောင်းတာမှုတွေပြပေါ်လာလို့ရှိရင်တဲ့သူကသူသုံးမတော့ပါလိမ့်မယ်မြတ်စွာဘုရားပြီးတော့သွန်တော်မစားဘဲနဲ့မင်းနေနေတာပါ ။ဘာလို့လဲဒီလိုတောင်းတာရတယ်လဲ။တရားတော်မှာတောင်းအောင်လေးအောင်လဲဘာလို့အဲတောင်းတာရတယ်လဲလို့ကိုယ့်အကိုသုံးပါဘူး။ဘာနေမှာလဲတဲ့။အဲဒီလိုအကျိုးရပါတယ်။အဲဒီလိုကုန်ရင်ရတော့တရားကိုသိကြတဲ့ကံအာဟုသွားနေတာပေါ့အဲဒီလိုအာဟုသွားနေလို့ရှိရင်အမြဲသုံးပြတဲ့တရားမူရရပြီးတမယဝဆင်းရလုံးရောက်ပြီးတော့ဗာနိုင်တယ်တဲ့ဒါကြောင့် ပေချာဘူဝါကျိုးများမှာမြတ်စွာကြည်ကျူးသည်ပေချာပြီးတော့ရှင်းတဲ့ပုဂ္ဂိုလ်ကကျေသူများမယ်တဲ့မြတ်စွာဘုရားကြည်ကျူးတယ်ဒီလိုမြတ်စွာဘုရားဝါပါရသုံးပါးဒါကပုဂ္ဂိုလ်ကဆောင်ပြီးတော့ပြတယ်တကယ်တော့မဟုတ်ဘူးမြတ်စွာဘုရားခွန်ဖုံးပေးပြီးပြီးညာနာပါရောက်လာပြီးစသည်ဖြင့်ဒါပုဂ္ဂိုလ်ဝါလေးပြအဲဒီလိုလည်းပဲခုံလေးနဲ့ဆောင်ပြီးတော့မြတ်စွာဘုရားအဆုံးပါရဲ့ဒီသာယသမီးကြီးကလေးတွေအဲရှင်ဘုရားကနဲ့မိဘများက ကိုယ်ကောင်းရတယ်လို့ညစာပြပုံပေါ်တွေပေါက်ပြီးတော့သုံးပါတာကိုအမနာကိုညူညူကြကောင်းပါတယ်အမနာနဲ့လိုက်တာကြကောင်းပါတယ်အဲကြောင့်သူကလည်းဤတော်မြတ်စွာဘုရားမှာသာဝဆုံးမသည်ဤတော်မြတ်စွာဘုရားမှာသာဝဆုံးမသည်ဘုရားစွာ တောင်းပြီးရမနတဘာယာယာနဲ့နူးညံ့နဲ့မြတ်စွာဘုရားအဆုံးအရမူတယ်လို့အာရုံပြုပြီးတော့အဲဒီမြတ်စွာဘုရားစကားဟာယိုယိုသေးသေးနဲ့ဉာဏ်တိုင်းဉာဏ်တိုင်းတိုင်းနာပြီးကျင့်ကြပါတော့တရားဓမ္မတွေလည်းမိမိတို့ဆံရမှာတိုင်းနာကျင့်ဖို့တရားဓမ္မတွေကတော့ဒီသုံးနဲ့တော့နည်းပါလေတောင်းအောင်အခုတို့ကောင်းပြီးတဲ့အခါသာမယဝဆင်းရဲချမ်းသာတွေကိုမတောင်းတာပဲနဲ့လေးပါးချမ်းသာကိုအလေးနဲ့တောင်းတာပြီးတော့ပြုဖို့နဲ့ တတ်နိုင်လို့ရှိရင်လည်းဝိပဿနာကျင့်နေကျင့်ဖို့ပါပဲဒါပါပဲလေးစားသူမှာဆင်းရဲကွာချမ်းသာရပဲမည်ငါတို့လေးစားလိုက်တဲ့လေးစားရင်ဘာအကျိုးရမလဲလေးစားတဲ့သူမှာအဲဒီလိုပဲတရားမူတွေရပြီးတော့ဗာမယဝဆင်းရဲတွေပဲဆင်းရဲတွေကင်းကွာပြီးလူချမ်းသာနာချမ်းသာတွေရနောက်ဆုံးဆင်းရဲတာသိရင်လည်းနိဗ္ဗာန်ချမ်းသာကိုရပါလိမ့်မယ်လို့ဆိုလိုပါတယ်ဒါလေးဆိုရမယ်

ရှိကြပါကုန်လော။အနုဘဒါရတိပြင်းမခိုင်းရောငုံအားရရနေနေတော်မူလညာသာတော်သည်မာဝေဒမရှိကြပါကုန်လင်။မင်္ဂလာဤသာဝကတိသာဝကတော်သည်ကိန်းဒီဘုံဘုံမြင့်ဖြင့်ဓမ္မဒါရတရားမူခိုင်းကြကုန်မည်ဘိုးရုံရှိကြပါကုန်အနိ။အနုဘဒါရတိပြင်းမခိုင်းရောများဖြင့်အာရဝံရေမြေဝဘုရားညာသာတော်သည်နောဘောယုံရှိကြပါကုန်အနိဤတိတော်

တရားဟောပါတယ်အဲ့ဒါကတော့သူမဟောနိုင်တော့ဘူးနဲ့သူအရှင်တော်ကုံသွားတယ်အဲအရှင်တော်ကုံသွားတယ်တို့ချုပ်လေးနည်းနည်းတော့တောက်ပြီးတော့ပြောရတယ်ဒီလာရီဘုရားကရာနေခေါ်တော်မူပြီးတော့မြတ်စွာဘုရားဝိဝေကသုံးပါးဖြင့်ပွားများပြီးတော့နေတယ်ကာယဝိဝေကနဲ့တပါးဒီလည်းသင်သုံးတော်မူတဲ့သိတာဝိဝေကနဲ့သာသနာ့ဘာတွေလည်းပွားများပြီးနေတယ်ဥရိဝိဝေကနဲ့ဝိပဿနာ အဲဖလားသမာပတ်ကြီးဝင်စားပြီးတော့နေတော်မူလေအဲဒီလိုဝိသသုံးပါးနဲ့ကြွားများပြီးတော့နေတဲ့မြတ်စွာဘုရားကြီးတတိတွေဟာဘယ်လိုဆိုလို့ရှိရင်ဘုရားအလိုတိုင်းမလိုက်ပြီးညီပါမလဲဘယ်လိုဆိုမှလိုက်ပြီးညီပါမလဲလို့မိဝန်းထုတ်ပြီးတော့ဘုရားလိုလိုက်ပုံမလိုက်ပုံတွေကိုဝေဖန်ပြီးဟောထားပါတယ်အဲ့ဒါလေးတော့အတူတူလေးတော့သူ့သောကြောင့်လည်းဒါလေး သိဉ္ဉ္တရားမြတ်ဗျာသွားမြတ်သာဝခြင်းသိဉ္ဉ္တရားမြတ်ဗျာသွားမြတ်သာဝခြင်းမြတ်ဗျာကာယဝိကကိုယ်စိတ်ကိုယ်ကြီးသိဉ္ဉ္ခြင်းသိတာဝိကသိခြင်းကိရတာသိပြီးစိတ်ကိုယ်ကြီးနဲ့သမာဓိနဲ့စားပြီးတော့နေခြင်းဥရိဝိက နိဗ္ဗာန်ကိုအာရုံပြုသလားသမာဘဝင်စားသလားသမာဘကိုရောက်စေနိုင်တဲ့ဝိပဿနာတရားတွေပွားများပြီးတော့နေတယ်အဲဒါသိဉ္စီတရား၃ပါးဝိသ၃ပါးလို့ဆိုပါတယ်တတိတို့ကသုတ္တရာမွားမလိုက်နဲ့ဆရာညွှန်ကြားဆရာများဆရာမပြုလည်း က္ခရာဝိကသုံးပါးပွားများနေတဲ့တတိယကမပွားများနိုင်နေကြလို့ရှိရင်ဟုတ်လားတရားကျင့်တယ်လို့ကျင့်ရမှာပြီးတော့မကျင့်ရလို့ရှိရင်ပြီးတော့သက္ခရာဝိကတာတွေတရားမယ်လို့ဟောတာအကုသိုလ်တွေတရားမယ်လို့ဟောတာအဲ့ဒါတွေမပယ်လို့ရှိရင်လည်းတရားညွှန်ကြားတရားများဆိုအကုသိုလ်တရားတွေမပယ်ခဲ့လို့ရှိရင်အဲဘာဖြစ်တော့ဆိုပစ္စည်းများရေလေးပေဒီမြေလျော့ပေါ့ခြင်း ဆောင်ကြောင်းသိအစရှိတဲ့ပစ္စည်းတွေပေါ်လေပစ္စည်းများဝယ်ရလာလာပါပေါင်းများဝယ်ဘုံကြီးဝယ်ရတယ်ဒါတွေကလေးကြိမ်ပြီးတော့နေရလို့ရှင်းလာရှင်းရကြတော့ဒီလားရှင်းသမာဓိဒီပညာရှင်းရှင်းကိုကြတော့ပေါ်ရနေကြလို့ရှင်းဟုတ်တယ်ပြောရ အဲဒီဒီတွေကရဖို့ရအောင်မဲပြီးတော့အားထုတ်နေတာရှိတယ်အဲသီလကြည့်ပြီးမှကြတော့သီလတော့ပြော့ပြီးတော့သီလကောင်းကောင်းယူသူတွေမကြည့်ဘူးသမာဓိပညာကြည့်နေဝေးတော့တချို့သမာဓိပညာကြည့်ကျင့်ပါရဲ့ရောတော့တော့ကျင့်နေတယ်အဲဒီလိုသီလသမာဓိပညာကြည့်ရေးပဲကြတော့ရောတော့တော့ရှင်းလို့ကျင့်တယ်ဒါရင်တော့ဆိုတော့ ထုတ်ရန်စီသွားဉာဏ်ကသာတဝံရှိနေဆိုရမယ်ထုတ်ရန်စီသွားဉာဏ်ကသာတဝံရှိနေထုတ်ရန်စီသွားဉာဏ်ကသာတဝံရှိနေအဲပုဂ္ဂတကတော့သီလသမารိအကျင့်တွေဝိဝကအကျင့်တွေမကျင်နိုင်တဲ့ပုဂ္ဂတကသေယုတ်တဲ့ကအောက်ဆင်းတဲ့ကတော့ ခြေသားကောင်းတာပြီးနေတယ်သူအားဖြင့်တော့မထေကြီးတွေရေးကြည့်တာပေါ့မထေကြီးတွေပြည့်တဲ့ပုံကိုယ်တွေကအဲဒီဒီလာသမารီကျင့်တယ်မကျင်မဲနဲ့လောကီအာယုန်တွေနဲ့ပျော်မွေးပြီးတော့နေလို့ရှိရင်တတိတွေကလည်းပဲဒီလိုအောင်းမိတယ်တို့လည်းကျင့်ပြီးတော့နေရမှာပဲဒီလိုအောင်းမိတယ်အဲသူကခြေသားကျင့်တယ်လို့ကျင့်တယ်ဟုတ်ရခြေသားကျင့်တယ်ကျင့်ညာကြတော့ကိုခြားသားဝင်ရှိတယ်ကျင့်ဖို့ဒီလာသမารီပညာကျင့်လို့ကျင့်ဖို့ကြတော့ မကြည့်ဘူးလို့အဲဝန်မဲ့ဝန်တို့များဟန်တာတို့ဝန်တို့များချတာပဲလို့ပဲအဲဒီလိုဖြစ်ခဲ့လို့ရှင်ရင်းနဲ့ဒါဒီမှာတော့ဆရာမှာတော့ဒုက္ခနာလေးတွေနဲ့သုံးလို့ရှိပါတယ်ခေကြီးမငယ်ဆဲ့ရဝဲသုံးဝဲမြည်သွန်းသည်ခေကြီးမငယ်ဆဲ့ရဝဲသုံးဝဲမြည်သွန်းသည် ကြီးလည်းပြည်သုံးခုရှိတယ်အဲဒါမတေးအလန်းလေကြီးဆိုတာလေကြီးဆိုတာဆေဝါဆေဝါကနေပြီးအထက်ကိုမတေးကြီးခေါ်တယ်အဲမတေးငယ်ဆိုတာကတော့ငါးပါးအောက်ကိုမတေးငယ်လို့ခေါ်တယ်ငါးပါးဒီဒီအဲဆေဝါမရောက်ခင်အတွင်းကမတေးအလောက်ခေါ်တယ်အဲဒါအကုန်လုံးပါပဲဒါကြည့်ခါသာပုဂ္ဂိုလ်ရောရံပြူတွေရောဆေဝါကျော်တဲ့ဒီကြီးတွေရောအကုန်လုံးပြီးပြီ ဒီသုံးခုရှိတယ်သုံးတွေကြီးဆွနဲ့ကဲရွယ်ရှိတယ်သုံးခုရှိတယ်သမာဓိရောလာတွေပါပဲအင်းရသော်ဗျာဝိကတွေပွားနေတယ်သူတို့ဝိကအလုပ်အာမတုဘူးဘယ်ရမယ်ဆိုတော့အကုသိုလ်တရားတွေတော့သူတို့မပင်ဘူးအဲ့ဒါပြည့်နေခုနောက်တစ်ခုကဟိုအစိတ်ပိုင်းနေနေရတယ်အဲစိတ်ညာရေးတွေလောလောကနာရေးဘုံကြီးတွေသူအာတုံးရဲ့ရှင်းမူတာကြတော့ခါရရော့ပဲ နင်းလို့ပဲဒီကောင်များသာပြီလို့ပေါ့ဒါလွန့်လက်ပြီးတော့နေတာကဲမကြည့်မြင်ဘူးသုံးလို့ရကြတာရှိသားကောင်းတော့ဖြစ်နေတယ်ပြင်းလို့ရကြတာဝန်တော်များကြတာဆိုတော့မလုပ်တော့ဘူးနေနဲ့ဖြစ်နေတယ်အဲဒီအဲဒီတော့ပြသုံးလို့ရောက်တယ်ဒီကြီးတောင်ကဒီလိုပြနေသူငယ်ငယ်ငယ်ဘယ်လိုနေတာလဲမသိဘူးလို့ကြည့်ရပါသိရတယ်အလားပုဂ္ဂိုလ်တွေလည်း နိုင်ငံသူဘယ်လိုမျိုးအမီကြီးတော့သူဘယ်လိုမျိုးလဲမသိဘူးလေကဲရာကြီးခဲ့တယ်နိုင်ငံပုဂ္ဂိုလ်တွေလည်းဩကိုတော်လေးခုအားရဒီလိုကြည့်နေကြနေကြည့်နေသူဘယ်လိုမှနေမလဲမသိဘူးလေကဲရာဖြစ်တယ်အဲဒီလိုကဲဝဲအပြည့်တွေသုံးခုရောက်ပါတယ်အဲဒီပြည့်တွေမရအောင်လို့အဲရဟန်းတော်တွေအချင်းမွေးအရေးကြီးပါဒါကမပြည့်စုံတဲ့ဘက်ကကဲကြတယ်။ချင်းချင်းကြဘက်ကလည်းကြောင်းရတာလည်းချင်းချင်းကြဖြစ်ပါတယ်။အဲဆိုရင်သိဉ္ဇင်တရား မှုများသင်ပွားကြလေသင်သိဉ္ဇင်တရားဒီများသင်ပွားကြလေသင်သောဝဉ္ဇာသောညာသောသာကြလေသင်ဒီညာယံဒီပံသင်ညာသင်ညာမလျော့လင်း လင်သိရင်သိရင်ကြည်ရေပြစ်တောင်ပေးသူရေးပဲကြားလင်သူကြီးလန်းငယ်ဘုံွယ်တောင်းသာပြေဆောင်နေအဲမတိကြီးဒီဒီအလှပြေဒီအငယ်ပြေဒီဒီမွယ်သုံးခုနဲ့ပြည့်စုံပါတယ်ကုံသုံးခုပြည့်စုံပါတယ်ဘာတွေတော့ဆိုခဏကြောင်းနဲ့ညာလာတာပါ မြတ်စွာဘုရားဝိဝကတရားတွေပွားများနေလို့ကာယဝိဝကနဲ့တပါးလဲနေတဲ့စိတ်ဝိဝကနဲ့ကိလေသာတွေကမခံမဲနဲ့သမာဓိတရားတွေပွားများနေတယ်။အဥဝိကအရဝိပဿနာတရားတွေပွားများနေတယ်။အရိယာမေကိုရောက်နေတဲ့ပုဂ္ဂိုလ်ကလည်းဖလားသမဘာတွေဝင်စားနေတယ်ဆိုလို့ရှိရင်ဒါကဂုဏ်တစ်ခု။အဲပေရညွန်ကြားတဲ့အကုသိုလ်တရားတွေလောဘဒေါသစသည်တွေနောက်ကျပါတယ်။အဲဒါတွေကိုလည်းပယ်နိုင်အောင်မြင်နိုင်ကြတဲ့နာနဲ့စားတဲ့တွေ့ကြည့်တဲ့ကိုယ်နဲ့စားတဲ့လုပ်ကြတဲ့ သိကုသနာကြာစီတိုင်းရှင်းနိုင်တဲ့ကိလေသာတွေရှိတယ်လောဘဒေါသတွေအဲ့ဒါတွေပယ်နိုင်အောင်လို့တခါလဲကျွမှပြီးတော့အထုတ်ပြီးတော့သီလနယ်ကနေပြီးတော့လည်းပဲသီလနယ်ပယ်ရမှာတွေပယ်နိုင်အောင်အထုတ်တယ်သမာဓိနယ်ကနေပြီးတော့လည်းပယ်နိုင်တဲ့ကိလေသာတွေပယ်နိုင်အောင်အထုတ်တယ်ဝိပဿနာကနေပြီးတော့လည်းပဲကျွမှပြီးပယ်နိုင်အောင်အထုတ်တယ်သီလသမာဓိပညာသုံးပါးနဲ့ပယ်နိုင်အောင်အထုတ်နေတယ်အဲ့ဒါကလည်းပဲကုန်တစ်ခုပဲပစ္စည်းများရမင်းတဲ့ပစ္စည်းတွေက ညာကိုဘုန်းကြီးကိုလာလာပါပေါ်များကိုမြင်အဲဒါတွေရင်းမဆိုင်ဘူးအဲဒီရာဇနာနဲ့ရောင်ရဲပြီးတော့ကျင့်သုံးပြီးတော့နေတယ်ရာဇနာတွေမှာလည်းခဏပြစ္ဆဝနာအရှင်ရှင်တို့ဝိပဿနာရှုမှလို့တွေ့တာပဲနဲ့အားလုံးရှင်းမွယ်သုံးနဲ့ပြည့်စုံပြီအဲဒီမှာပယ်ရမယ့်တရားတွေကဘာတွေလဲဆိုရင် သတ္တရာဟုသောလောဘသဘာဝကောဒေါသသဘာဝကောလောဘဝသဘာနာဒေါသသဘာနာယအာတိမိစီမာပရိဝရာသဟုကရဏိညာနာကရဏိဥပသမယဘိအဘိညာယသမောရာနိဗ္ဗာနယသံဝတတိအာဟုသောငါကျန်တတ္တာတို့စိတ်စရာယ၌လောဘကလူမြင်တတ်မဲ့လောဘကလေးပါတော့ယုံညာ၏ဒေါသက ကျင်မာတော့တဲ့ဒေါသတိကိပါရကောယုံညာယုံမာပြီလောဘနဲ့ဒေါသဒီကြည့်တဲ့ဉာဏ်တစ်ပါးရှိလို့ထုတ်သွားတယ်အဲနောက်တရားတွေအများကြီးရှိတယ်ဒါပေမဲ့ဒီတစ်ခုဒီနှစ်ခုကတော့နည်းနည်းလေးခေါ်လိုက်မှပြင်တယ်အဲလောဘနဲ့ဒေါသယုံမာသုက္ကံနဲ့အဲဒီလောဘနဲ့ဒေါသကိုပယ်ဖို့ရမင်းကြီးငါပရိဒါခေါ်တယ်ဗေလားအကျင့်ရှိတယ်အာတိမင်းကြီးငါပရိဒါသက္ကုကရဏီ ဉာဏ်မျက်စိကိုလည်းဖြစ်စေပါရဲ့ဉာဏ်ဉာဏ်ဉာဏ်ပွင့်စေပါရဲ့ဉာဏကရဏီသိဉာဏ်ကိုလည်းဖြစ်စေပါရဲ့ဥပသမယတံဝရတိဒီလိုသာဉာဏ်ဝါလည်းဖြစ်ပါရဲ့ဒီမျိုးလေးမှာပြရခြင်းဒီလိုသာဉာဏ်အပြင့်ကိုကျင့်နေလို့ရှိရင်ကိလေသာငြိမ်းရဲ့ဥပသမယတံဝရတိဘိညာတံဝရတိသူသောဉာဏ်သစ္စာလေးပါးပြီးကိုလည်းဖြစ်ပါရဲ့အပြီး မိမိငါသေးတာကျင့်တာကျင့်သွားတယ်ကျင့်လို့ချင်းသစ္စာလေးပါးကိုသိတော့ညာမယ်သိပါလိမ့်မယ်သံမောရာယထိုးတွင်းပြီးပြီးရလဲဖြစ်ပါရဲ့နိဗ္ဗာန်အရနိဗ္ဗာန်မမြင်မောက်ပြီးကိုဆင်းရဲတာသိနေရလဲဖြစ်ပါတယ်အဲဒီမေဇိမာပရိသာကျင့်ဒီသာသနာတော်မှာရှိနေတယ်လို့ပေါ်ပြပါတယ်တချို့ကအဲလောဘမကောင်းမှုပယ်လိုက်ဒေါသမကောင်းမှုပယ်လိုက်ပြောလို့တော့ဆိုတာဘယ်နဲ့လို့ပယ်ရမလဲဘယ်ဘုံပဲနည်းလေးကယူကြည့်တယ် ဥပမာအားဖြင့်ယောဂဝေဒနာဖြစ်လာလို့ရှိရင်လက်မခံနဲ့ဉာဏ်တော်ကုပြလိုက်ပြောတာတော့ကောင်းတာပဲဘယ်နဲ့လို့ကုရမလဲကုဘုံကူကြီးကရည်ကြည့်တာပေါ့ကုဘုံကူကြီးကပြောမှဘယ်သိစားလိုက်ဘယ်လိုလုပ်လိုက်ဒီလိုကုဘုံကူကြီးကပြောမှအဖို့တန်တယ်ဒီတော့ယောဂပြောင်းလို့ဉာဏ်ကုလိုက်ရုံနဲ့ကတော့တရားမရောက်သေးဘူးအဲ့ဒါလိုပဲကုတော့တော့ကြည့်ကြတာလည်းအမှုတို့တရားတွေကမသာဘူးပေါ်လိုက်ပေါ်လိုက်ကျိုးနေတော့ ဘယ်လိုကဘာမှမသိပဲသရုပ်ပင်ကြီးတွေကလည်းရေးကြည့်တယ်အဲဒါကြောင့်ဒီမာရိပုညံပြင်များကမေဒီမာပရိကအကျင့်စာကြည့်ရဲ့တဲ့အဲဒီမေဒီမာပရိကဘာလို့လဲဆိုမဲ့လူစီပါတရားပဲဒါတွေတော့မကောင်းနိုင်ပါဘူးဒီမှာစုံယုံလေးပဲဒါလေးဆိုပြီးဒီကသိညုံတယ်ကွာအဲဆိုရမယ်လူကျင်တတ်မဲ့တဲ့သောဘလည်းယုံပါသည်မြတ်ဖြစ်ခြင်းနဲ့ ဒေါသလည်းရုပ်မာသည်ဒေါသကိုလည်းပယ်ရန်ဒေါသကိုလည်းပယ်ရန်ဒေါသမှကျင့်ရှိသည်ဒါလည်းဆိုရင်မဂ္ဂင်7ပါးမြတ်တရားပင်ဖြစ်သည်ဒုတိယမှာလည်းသမ္မာဒိဋ္ဌိမှသွားမည် အဲဒီမဂ္ဂင်7ပါးထဲမှာသီလကျင့်နေလို့ရှိရင်သမာဝါစာသမာကမ္မန္တသမာအဇီဝအဲ၅ပါးသီလကျင့်တယ်ပဲမဂ္ဂင်3ပါးပြည့်စုံပါတယ်7ပါးသီလ7ပါးသီလပြောစရာမရှိဘူးညာသီလပြောစရာမရှိဘူးဒါရီရတာမနာပြည့်စုံပါတယ်အဲသီလကျင့်နေရုံနဲ့လည်းပဲအဲဒီမဂ္ဂင်7ပါးထဲကမဂ္ဂင်3ပါးနဲ့အဲမေဇိမာပရိဒါအကျင့်ကိုကျင့်နေတာပါပဲဆိုတော့တိုးတော်ပြီးတော့သမာဓိ ကျင့်ကိုကျင့်လို့ရှိရင်ပရိယုထာကိလေသာတွေကိုပယ်နိုင်တဲ့ပရိယုထာကိလေသာပယ်ကြောင်းဖြစ်တဲ့တရားတွေပြည့်စုံပါတယ်ယူတိုင်းယူတိုင်းသမာဝါယမသမာဓိစိုက်တဲ့တရားတွေဖြစ်ပါတယ်အထူးအားဖြင့်ဝိပဿနာယူတိုင်းယူတိုင်းအဲရှုမိအောင်မှတ်မိအောင်မြင်နိုင်ကြားနိုင်စသည်ဖြင့်ပေါ်တိုင်းပေါ်တိုင်းနေရှုမိအောင်မှတ်မိအောင်ကြောင်းရဆိုင်ပေးနေတာသမာဝါယမခေါ်တယ်အထုတာအမှန်တည်းအထုနေတာပဲမိမိတို့လူလားတဲ့

ကိုယ်ထဲမှာတောင်းတဲ့သဘောကျင်းတဲ့သဘောဝါရောဓတိခေါ်တယ်အဲ့ဒါတွေကိုကောင်းတဲ့ပိန်နဲ့စသည်ဖြင့်တောင်းတဲ့သဘောကျင်းတဲ့သဘောလေးတွေလာပြီးတော့မှနေမှတ်တိုင်းမှတိုင်းကတောင်းတာတောင်းတဲ့သဘောပဲကျင်းတာကျင်းတဲ့သဘောဒီလိုယောက်ျားရဲ့မိန်းမရဲ့ပုဂ္ဂိုလ်ရဲ့သတ္တဝါရဲ့ဘာမှကောင်းမြဲတာရဲ့သံသာရာရဲ့အတ္တကောင်ရဲ့ဒီထဲဘာမှမပါဘူးသဘောတရားလေးတွေကြီးပြီးပြီးတော့ဒီထဲမှာသူ့ထိုက်တာနဲ့သူဖြစ်ပြန်လာတယ်ပြီးတယ်အဲသူပြန်တော့အိစ္ဆပဲဒုက္ခပဲအနတ္တပဲဆိုကိုယ်ပိုင်ဉာဏ်နဲ့ပဲသိပြီးပြီးတာ အဲဒီလိုသိတာအဲဒီလိုယူတိုင်းယူတိုင်းယုံနာမျှပဲဖြစ်ပြတဲ့သဘောမျှပဲအနိစ္စဒုက္ခအနတ္တသဘောမျှပဲဆိုတာယူရင်သဘောကြားပြီးတော့သိနေတာသမာဓိဒီအမှန်နဲ့မြင်လာတယ်အဲဒီတော့သိအောင်လို့ကြံမိတဲ့သဘောလေးပဲပါပါတဲ့သမာသင်္ကပ္ပဒါကဉာဏ်မဲ့ခင်နဲ့ပါခေါင်းကသမာဝါယမသမာဓိသမာသမာဓိဆိုတဲ့သမာဓိမဲ့ခင်က၃ပါးဒီဉာဏ်မဲ့ခင်ကပါပေါင်းလိုက်ရင်မဲ့ခင်၅ပါးဖြစ်တယ်မှတ်တော့မှတည်းအဲဒီမဲ့ခင်၅ပါးသောတရားတွေဖြစ်တယ် အဲဒီ၅ပါးသောတရားတွေရှင်းနေလို့ရှိရင်သမဝါစာသမကမ္မရာသမာဓိဝဆိုဒီလောက်နဲ့ခင်ကတော့သောသောကဒီလောက်ပေါက်ပြီးတွေကပြည့်စုံခဲ့ပြီအဲဒီသုံးပါးနဲ့ပေါင်းလိုက်ရင်မှတ်တိုင်းမှတည်းကမဂ္ဂင်7ပါးပြည့်စည်ပါတယ်အခုဒီသာဝနာရေးဓမ္မတရားတော်ကြားတဲ့ယောဂီတွေဓမ္မလို့ဆိုမဂ္ဂင်7ပါးဓမ္မဆိုမဂ္ဂင်7ပါးအဲမဂ္ဂင်7ပါးကမဲကလမ်းပဲမဂ္ဂင်ဆိုတာကလမ်းရဲ့စိတ်ပိုင်းပဲ ကျိုးလမ်းငယ်မှာကျုံ့ွက်ပြီးတော့တခါလဲအုတ်ခဲလေးတွေစပြီးတော့ပြီးလာတယ်အဲဒီအုတ်ခဲလေးတွေပြီးတော့ကအကုန်လုံးကလမ်းလေးပဲအဲအုတ်ခဲတစ်ခဲတစ်ခဲကတော့လမ်းကြီးစိတ်ပိုင်းလေးအဲဒါလိုပဲဒီမဂ္ဂင်7ပါးတရားတွေတစ်ခုချင်းတစ်ခုချင်းတော့စိတ်ပိုင်းလေးတွေမဂ္ဂင်ခေါ်တယ်အကုန်လုံးပေါင်းတဲ့အခါမဲ့ကလမ်းဖြစ်ဘယ်ပေါင်းတဲ့လမ်းတော့နိဗ္ဗာန်ပေါင်းတဲ့လားခုလောကမှာသွားတဲ့လမ်းတွေမျိုးမျိုးရှိတဲ့ဈေးသွားတဲ့လမ်းရှိတဲ့အဲသမောစီတရားပြီးသွားတဲ့လမ်းရှိတဲ့ တရားပါပဲလမ်းရှိတယ်လမ်းနေမျိုးမျိုးရှိပါတယ်ကိုကြရကိုသွားရင်လည်းလမ်းသွားုံပဲဒါတော့လေတရားဘက်ကလည်းလမ်းနေမျိုးမျိုးရှိတယ်မိစ္ဆာမဲ့ခင်မိစ္ဆာမဲ့ကဆိုရင်လမ်းမလည်းရှိတယ်လမ်းမဆိုတာဘာလို့ဆိုရင်အကုသိုလ်တွေပဲမာတိပါဒဆိုင်တာအကုသိုလ်တွေအဲအပေလေးပါသွားတယ်လမ်းမလည်းရှိတယ်လမ်းမကတော့ဒါနတို့သီလတို့ကုသိုလ်ကောင်းမှုတွေဒီတိုင်းဒီတိုင်းကလမ်းမတွေပဲအဲဒီလမ်းမတွေချင်း လူဘဝလူတန်းတာတွေလည်းရောက်သွားနိုင်တယ်နတ်ဘဝနတ်တန်းတာတွေလည်းရောက်သွားနိုင်တယ်ဓမ္မသွားတဲ့ပုဂ္ဂိုလ်တွေကလူလောကနတ်လောကဓမ္မလောကရောက်ပြီးတန်းတာပြီးတော့သွားနိုင်တယ်အဲဝိပဿနာမဲခင်ဆိုတဲ့မဲတာတွေပွားများလိုက်တဲ့အခါအရိယာမဲတာရောက်သွားပြီဆိုရင်နိဗ္ဗာန်ကိုတခါသူချင်းမရောက်သွားတာဘေကဝေရန်တော်ရဟိပရိသာလေးပါးဒီဥသောကြည့်ပြီနိဗ္ဗာန်တော်ပြည့်စုံပြီနိဗ္ဗာန်ကိုမြတ်မောပြံ တော့ဒီခုဒီသောလမ်းမကြောင်းဘူးသောလမ်းပါပဲငါဆိုပြပရိဒါဟောတာအဲဒီသခင်စီပါတရားပွားများလို့ရှိရင်နိဗ္ဗာန်မျက်မှောက်ကူကိုကြောင်းပြီးတော့လမ်းမယ်အခုသာသနာ့ရေးဓမ္မတရားထုတ်နေကြတဲ့ယောဂီပုဂ္ဂိုလ်တွေမှတိုင်းမှတိုင်းဓမ္မဓမ္မအဖြစ်တန်းတန်းလိုပဲဟိုဆရာပါတော်မယ်ဆိုတန်းတန်းနဲ့သွားနောက်ဆုံးစကြတော့တရားရောက်အဲလိုပဲ ဓမ္မချင်းဓမ္မချင်းမှနောက်ဆုံးမှကြတော့ကိုဝိပဿနာဉာဏ်ပြည့်စုံပြီးနိဗ္ဗာန်တွေ့တယ်။သောတာပတိမေကိုရောက်တယ်။အပေလေးပါးကလုံးရောက်တယ်။နောက်တစ်ခါဆက်ပြီးတော့ကျွမ်းမလို့ချင်းသရာယင်းမေကိုရောက်တယ်။နောက်တစ်ခါဆက်ကျွမ်းမလို့ချင်းအနာယင်းမေကိုရောက်တယ်။အနာဂတ်ဖြစ်တယ်။နောက်တစ်ခါဆက်မလို့ချင်းအရာတမေကိုရောက်တယ်။အဲဒီလိုအရာတမေကိုရောက်တဲ့ယန္တာသိကိစ္စတွေအကုန်ကြီးနဲ့သူရောက်တဲ့လောဘဒေါသတွေကအကုန်လုံးကိုညှင်းသွားတယ်။အဲဒီလို ပယ်နိုင်တဲ့မိသိမာပရိဒါလရှိပါတယ်လို့ရှင်သာရိပုတ္တရာဟောပါတယ်ဒီပြင်လည်းခေါ်တော်ဥပနာဟလို့စသည်ဖြင့်အလုံးဆယ်နဲ့၆ပါးသောတရားတွေပယ်ဖို့ရရှင်သာရိပုတ္တရာအသေးစိတ်ဟောပါတယ်အခုတော့အချိန်ကြီးပါအောင်ဒီတော့တရားသိညာဆိုတဲ့တော့တော့ဆိုတော်ပါပြီอืมတော့ပြန်တရားအနာဆုံးသွားဒီတရားမျိုးကနားရနာရခဲ့တဲ့ ဓမ္မနာလည်းကောင်းတဲ့တရားပဲဒီတရားကိုနာပြီးတော့သူ့နေုံနဲ့ကုသိုလ်ဓမ္မနာဖြစ်တယ်အဲဒီဒီမျိုးနေတဲ့စိတ်ကလေးတွေကိုရှုလို့ချင်းဝိပဿနာတွေဖြစ်တယ်ဒီမျိုးလိုက်ကြောက်ဒီမျိုးလိုက်ကြောက်ဝိပဿနာဉာဏ်တွေဖြစ်နာကောင်းပါတယ်ခဲပြဝေဒီတရားသိတယ်ဒီနေ့ခုနနောက်တော့သူ့ကွမ်းကအာထုအပ်သောသာနာကုရောသာကုရော ကုသိုလ်